ဒီနေ့ဒီနေ့က2022ခုနှစ်နိုဝင်ဘာလ12ရက်စနေနေ့ညနေပိုင်းသဘောတရားရာပိုင်း309သဘောတရားရာပိုင်းမှာဘုန်းကြီးတို့သုံးချခြင်းလားမြတ်ဗဒံပိုင်း40သမပစ္စယောပိုင်း4ဒီနေ့ဆက်လက်သင်ကြားဖို့ချပေးပါမယ်ကမ္မပစ္စည်းနဲ့ပတ်သက်လို့ကမ္မတတ္တိရဲ့ဥပမာတွေနော်ဒီနေ့အဲ့ဒီ ပေးထားတဲ့အမှတ်စုလေးလည်းကြည့်မယ်။နေရပေးထားတဲ့အမှတ်စုလေးဟောက်ကနေဆက်ကြည့်မယ်နော်။ဇမတတ္တိယဥပမာတွေအဲ့ဒီဥပမာတွေကိုဘယ်လိုပေးထားလဲ။အပေါ်နည်းနည်းတက်လာ။ကမ္မတတ္တိယဥပမာဟဲ့ကမ္မတတ္တိယဥပမာကံက ကမ္မတတ္တိယကနှစ်မျိုး သာဇာတကံနဲ့နာနကရိယာကံဆိုတင်လို့ပြောတာဟောသာဇာတကံကြတော့ဥမာပေးတာတော့တပည့်ကြီးလက်သမားကြီးစာရည်စမို့ဒီလိုပုံကိုယ်ကြီးဟာကိုယ်ကိစ္စလည်းဆောင်ရွက်တယ်သူများကိစ္စကိုလည်းဆောင်ရွက်ဖို့တိုက်တွန်းအားပေးတော့အဲဒီသာဇာကံကြတော့စေရနာ စေနာဆိုတပည့်ကြီးလက်သမားကြီးနဲ့တူတယ်ဆိုတပည့်ကြီးတွေကြတော့ ကိုကလည်းခေါင်းဆောင်လုပ်ရတယ်တခြားတပည့်တွေလုပ်အောင်လေတိုက်တွန်းရတော့လက်သမားလက်သမားဆရာကြီးဆိုတော့ကိုယ်တိုင်လည်းလုပ်ရတယ်အောက်လေတပည့်တွေလည်းမင်းဟိုအလုပ်တရားလုံးရေဝတ်တိုက်ပါညာခိုင်းရအဲ့လိုကိုယ်လည်းလုပ်သူများကိုတိုက်တွန်းတဲ့ကံမျိုးဒါကြောင့်သာဇရာကံသာဇရာစေတနာကြတပည့်ကြီးလက်သမားကြီးနဲ့တူတယ်နာနဂတိကကံကြတော့ဘုန်းကြီးတို့အဲ့ဒီမှာသစ္စေကပင်နော်အရင်ပြုလုပ်ခဲ့တဲ့ ကံနေဟုတ်လားအဲဒီကံနေကြီးတော့ဒီသစ္စေတွေကဘာဖြစ်အပယ်နဲ့ပေါက်လာတယ်အပွင့်တွေပွင့်အသီးတွေသီးအဲဒီလိုဖြစ်လာတဲ့သဘောမျိုးနာနေကကံကိုဒီလိုပြောတယ်ပေါ့နော်အဲတော့ဒီကမ္မတတ္တိကိုအောက်ဆက်ကြည့်မယ်ဒီကမ္မတတ္တိကိုဘုန်းကြီးကနှစ်မျိုးခွဲထားသံဝိရဏတတ္တိဆိုစေဆိုတဲ့တိုက်တွန်းနေပေါ့စေရနာရဲ့သဘောလေးပါဟုတ် ဗီဇနိရဏတတ္တိဆိုဒါတော့အကျိုးပေးတော့ပြုလုပ်ခဲ့တဲ့ကံနဲ့ခုလုပ်တဲ့ကံတွေကြောင့်ကျိုးပေးတာမျိုး တိတ်ဘဝလုပ်ခဲ့တဲ့ကံတွေကြောင့်ကျိုးပေးတာမျိုးဒါဗီဇနိဒနာတတ္တိလို့ခေါ်ပါတယ်အဲတော့ဒီစေရနာလည်းနှစ်မျိုးပွဲတော့တိတ်စေရနာနဲ့ပြေဆိုပံစေရနာပေါ့စေရနာကံဒီသာဇာတကမ္မတတ္တိကသာဇာတကံနာနဂရိကကံဆိုဒီ စေနာကနှမျိုးကွဲနေတယ်ကမ္မတတ္တိကနှမျိုးကွဲတယ်ဒီလိုမှတ်ထားအဲ့ဒီမှာနာနဂတိကကံစေရနာပေါ့ဒီဟာတော့သူကအကျိုးတရားကမ္မဇာယုတ်တွေအကျိုးတရားနဲ့ကမ္မဇာယုတ်တိုးပွားစေခြင်းဆိုပြီးတော့ဒီကတော့ကုသိုလ်ကံအကုသိုလ်ကံတွေဘုန်းကြီးတို့တိတ်ဘဝပြုခဲ့တယ်ကုသိုလ်တွေပြုခဲ့တဲ့စေနာရှိတယ်အကုသိုလ်တွေပြုခဲ့တဲ့စေနာရှိတယ်အဲ့ဒီစေနာတွေကြောင့်မို့ဒီဘဝမှာဒီ ဒီယုံနာခန္ဓာဆိုကြုတ်တရားတွေကံစရာရုပ်တွေတိုးပွားစေတယ်။အကြောင်းသူကြတော့ပိဇာနီအနာနာတတ္တိလည်းရှိတယ်၊တောင်းဝရဏတတ္တိလည်းရှိတယ်ဒီလိုခွဲခြားပြောကြတော့ဒီလက်ရှိဘဝရောက်လာတော့ပြုလုပ်တဲ့စေနာတွေပေါ့ဝိဘက်36ကရိယာ20ပြာကရတရားရှင်းတဲ့စေနာဒါဆိုခုပြုလုပ်တဲ့စေနာ မျိုးတွေပေါ့ဒါကြတော့ ဒီလက်ရှိဘဝသာဇာတာစေရနာမျိုးကြအတုဖြစ်ပဲတံမျိုးတရားကိုဆေဆိုတဲ့တိုက်တွန်းနေအမျိုးကြသံဝိရဏတတ္တိတာရှိတယ်သူကအကျိုးပေးတဲ့လက်ရှိနေနဲ့ကျိုးမပေးတဲ့သောမျိုးထိုင်လျောက်တော့ကျိုးပြီးတော့အဲလိုမရှိပြီးဗီဇာနိရဏတတ္တိယာမရှိဘူးဒီလိုမှတ်ထားမယ်အဲတော့နန္ဒကိရကမ္မဒီမှာဘုရားဟောတဲ့ပါဠိလေးပြန်ကြည့်မယ်နော် ပါဠိတော်လေးနဲ့ရှင်းကြည့်အဲပါဠိတော်လေးနဲ့ရှင်းကြည့်လိုက်ရင် အောက်ကဇာလေးတွေဆွဲလာတာအဲပါဠိတော်ကိုရည်ရွယ်ဆွဲလာတာပါဠိတော်ကြည့်လိုက်ပါဠိတော်မှာပထမဆုံးကဘာဝတ္တလေးဆိုကြည့်လိုက်ကုသလကုသလကမ္မံအတိတ်ဘဝတော့ပြုတ်လုခဲ့တယ်ဘုန်းကြီးတို့တိတ်ဘဝတော့ကုသကနေပြုတ်လုခဲ့တယ်အကုသကနေပြုတ်လုခဲ့တယ်ဒီကုသကအကုသကနေကြိုးကြောင့်ဒီဘဝမှာဥပဝိပါကနာခန္ဓာနာဟောဒီဒီပရိသန်နေ ပရိသန်နေနေပြီးတော့ဒီကံစားယုတ်နေပရိသန်နေနေတဲ့ခိုက်တန်တွေကိုယူရတော့ဗျာကရတ္တာသာရူပနံတာနောက်ပိုင်းကြရင်တော့ဘဝတစ်လျှောက်လုံးကြရင်တော့ပုရိကာလကြရင်တော့ဉာဏ်နဲ့ယုတ်တွေလည်းဖြစ်အဲ့ဒါလေးကြည့်ပြီးဒီမှာဒီဇာအဲ့အတွက်ရေးထားညာဘက်ကဇာလေးပေါ့နော် နာနေကရိယာကမ္မဆိုအဲ့ဒါကြည့်ရေးအတိတ်ကပြုလုပ်ခဲ့တဲ့ကုသကအကုသက စေရနာ33မျိုးရှိတော့မှပေါင်းလိုက်တော့ခေတ္တကြတာပေါင်းပြောရတော့ သူကကုသိုလ်ဖြစ်နေပိုင်းမှာအကုသိုလ်မဖြစ်ဘူးအကုသိုလ်ဖြစ်နေကုသိုလ်မဖြစ်ဘူးသီးသန့်ဖြစ်ပါဒါပေမဲ့လို့ဒီကုသလကုသလကမ္မအတိတ်ကြောင့်တရားနေတွေမှာပေါင်းဟောထားတယ်အတိတ်ကပြုလုပ်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကစေနာမှန်သမျှဒါကြောင့်တရားပေါ့ဒါကြောင့်ပါဠိကျွတ်တကကုသလကုသလကမ္မနာရှအကျိုးတရားတွေအတိတ်ကပြုလုပ်ခဲ့တဲ့ဘဝဘဝများစွာကျိုးရှေးဘဝလည်းဖြစ်ခြင်းပြမို့ဘဝဘဝဘဝပေါင်းများစွာဖြစ်ခဲ့တဲ့ ကုသကအကုသကနေဖြစ်ခြင်းဖြစ်မယ်အဲ့ဒီအရာတွေကလာကြိုးပေးဒီဘက်ဘဝမှာဖြစ်မယ်ဒုဘဝဖြစ်မယ်နောက်ဘဝဖြစ်မယ်ဘယ်လေးဘဝဖြစ်မယ်အဲကြိုးပေးအဲ့ဒီကြိုးတွေကြောင့်ဝိပဿနာစတင်ဝိပဿနာ36ပါးစေတသိက်38ပါးဝဏ္ဏခန္ဓာတိတဏိကမ္မသာယောပုရိကမ္မသာယောတင်ညတကမ္မသာယောတိတဏိခိုက်တာရည်ပဲပြောတာနော်အဲ့ဒီအကျိုးတရားတွေဖြစ်စေတယ်ဆိုဒါကဒီပါဠိလေးကိုကြည်ပြီးတော့ပြောတာ ဝိပါကနာခန္ဓာနာဒီကြုတ်တရားဒါကြောင့်ဝိဘက်ပရိသန်နေနေတဲ့စိတ်တွေနော်စိတ်စေတသိက်ပရိသန်နေစိတ်ဖြစ်ပြီးဆိုစေတသိက်ကပါတော့အဲဒီပရိသန်နေစိတ်ခိုက်တာမှာကမ္မဇာယုတ်တရားပါလာပြီပရိသန်နေတရားနဲ့ဒီပိုင်းနဲ့ခွန်ကြီးတို့ကမ္မဇာယုတ်ကာယတတ္တဝဘာဝကလဒီခန္ဓာကိုယ်ယုတ်ကြီးကာယတတ္တကလမျိုးသားတို့မျိုးသားယုတ်မျိုးသမီးတို့မျိုးသမီးယုတ် မြို့သားကြပုံမာဝါယုတ်မြို့သမီးကြအေဒီဘာဝါယုတ်ပြီးတော့ဟရိယဝတ္ထုဒါရိယတန်ဒါပရိသန်နေကံစားယုတ်ပဲပရိသန်နေစိတ်ရဲ့ဟိုပရိသန်နေဝိထီကြည့်တယ်ပရိသန်နေစိတ်ရဲ့ထီကာလနေစာရင်မသိပချင်းတာပုရိကာလပေါ့နော်အဲကြအဲ့ဒီမှာပုရိကာလတွေကတခြားလုံးဒီကံစားယုတ်တွေဆက်တိုက်ဖြစ်တော့တာနောက်ပိုင်းကံစားယုတ်တွေကိုကြာနေယုတ်ဒါသူကပရိသန်နေတည်တဲ့ခိုက်တံလေးရည်ရွယ်တာ အတင်ညတရဘုံကပုံကုန်ရိယာရုပ်မရှိစိတ်မရှိဘူးရုပ်တတဆိုသင်သူ့ကိုဒီကမ္မဇာယုတ်တော့ကမ္မဇာယုတ်ပဲသူ့အတင်ညတကမ္မဇာယုတ်သီးတံခွဲထုတ်လိုက်တာဒီဟာလေးဒီဇေဟာလေးဟာဒီပထမဆုံးပါဠိတော်လေးကြည်ပြီးရေးထားဇေဟာပဲကုသလကုသလကမ္မဒါပါဠိလဲဆိုအတိတ်ဖြစ်တဲ့ကုသိုလ်အကုသိုလ်ကစေနာတွေယူရမယ်ဝိပါကနာခန္ဓာနာဆိုပါလဲဝိဘက်စိတ်စိတ်တိနာမခန္ဓာဒါတွေယူရမယ်ခတ္တတာရူပံဆို ကတ္တာစရူပါဏံဆိုပရိသန္တိကမ္မစာယုတ်နော်ဗုဒ္ဓကမ္မစာယုတ်ပရိသန္တိစေဥပခိုက်တမှာကြောင့်ဒါပရိသန္တိကခေါ်တာကိုပရိသန္တိထီကာလနဲ့မသိချင်းကာလတဲ့ဒါဗုဒ္ဓကာလကမ္မစာယုတ်တွေကဆက်တက်ဆက်တက်ဖြစ်ပြီးတော့တင်ညတကြတင်ညတကမ္မစာယုတ်ဒါဘာနဲ့ခြေစုပြည့်ဆိုတာကာမပစ္စယတတ္တိဖြင့်ခြေစုပြုတယ်နောက်ဆရာတကွက်ကြည့်မယ် နောက်ဇရာတစ်ခွက်ကကြာသာသာဇတကမညာဘက်ကဇရာခွက်လေးပေါ်ထည့်မယ်သာဇတကမသာဇတကမအတွက်ကိုဘုန်းကြီးတို့ဒီမှာပါဠိနဲ့ရှင်းကြည့်မယ်ပါဠိမှာဘုရားပါပေါ်လာတယ်စေတနာဟောစေတနာဒီစေတနာလေးကစိတ်အားလုံးမှာရှင်းတယ်နော်စေတနာတပ္ပစေတသာနာစိတ်ခုနှစ်ပါးထဲမှာပါတယ်ဒီစေတနာလေးကစိတ်အားလုံးမှာရှင်းနေရှင်းနေတော့ ဒါကြောင့်တိတိကျကျပြောစိတ်89ခုနဲ့ရှိတဲ့စေတနာစေတနာပေါင်း89ခုပဲစိတ်ရှိသလောက်စေနာလည်းရှိနေစေနာရှိရင်စိတ်ဖြစ်မယ်စေတနာဖြစ်ရင်စိတ်ဖြစ်မယ်စိတ်ဖြစ်ရင်စေနာဖြစ်မယ်တို့ကဒါကြောင့်မို့စိတ်ဖြစ်သမျှစေနာအကုန်လုံးယူထားတော့စေတနာ89ခုဖြစ်တယ်ဘာဖြစ်လို့စေတနာစိတ်89ခုလုံးမှာအတူတူကဖြစ်တဲ့အတွက်ရှင်းနေတဲ့အတွက်ပေါ့ဗျာအတူတူကဖြစ်တဲ့အတွက်စေနာ89ခု စေရနာဆိုရင်စေရနာ89ခုပြောတာနော်ဒီစေရနာ89ခုကကုသိုလ်စေရနာတွေလည်းပါတယ်အကုသိုလ်စေရနာပါတယ်ဇန်စေရနာတွေမက်စေရနာအကုသိုလ်မက်ကုသိုလ်စေရနာအကုန်လုံးပေါ့ဗျာဒီထဲမှာပါနေတယ်အဲ့ဒီအရာတွေကဒီစေရနာဘယ်တော့မှသူတခုတည်းမဖြစ်ဘူးသူနဲ့တူစေရနာဘယ်လောက်ရှင်စိတ်က89ခုလုံးကုန်ရှင်တယ်စေရနာချင်းချင်းကြဟိုပြန်ပြီးရှင်ရုံထုံးတာတူပါဖြစ်တဲ့ ထုံးရထုံးစာမရှိတဲ့အတွက်စေတနာချင်းစေတသိက်51ဒီလိုကောင်းတယ်ပေါ့အဲဒီစိတ်စေနာစေစားယုတ်တွေဖြစ်မယ်ပရိသန်တွေကာမစာယုတ်တွေဒါတွေဆက်တိုက်ဖြစ်သွားဒါကဒီပါဠိလေးကိုစေတနာဆိုတာဗာလဲစိတ်89ခုနဲ့စေတနာ89ခုလို့မှတ်တံပြုတ်တကနာဓမ္မနာသူက စေတနာလေးကစိတ်89ခုမှာရှင်တော်စိတ်သူ့ရဲ့ရှင်မဲ့စိတ်89ခု စိတ်ဖြစ်စေတသိက်ကရှင်မယ်စေတသိက်50လို့မရအောင်နော်ဘာဖြစ်လို့လဲစေတနာနဲ့ရှင်တဲ့တရားကောက်တော့စေတနာခြင်းနဲ့စေတသိက်51ဒီစိတ်စေနာပြီးစေစားရုပ်တွေပေါ့ဗျာကောင်းတဲ့စိတ်စေနာကောင်းတဲ့စေစားရုပ်တွေဖြစ်မယ်မျက်နာမူရာ အပြောဆိုအတန်းဒါတွေကြည့်လို့ရပါတယ်မကောင်းတဲ့စိတ်စေနာထားရင်တော့မကောင်းတဲ့စိတ်စားရုပ်တော့မျက်နာညူမဲ့စူပုတ်ပွားနဲ့ဒါမျိုးဖြစ်တော့နီမြန် ဒါရမကောင်းတဲ့စေတစာယုတ်ပရိသဏိကမ္မစာယုတ်တရားတော်ကိုပရိသဏိတည်တဲ့ကြောင့်နဲ့စပါလာတော့အဲ့ဒါကြတော့တန်သမုဋ္ဌာနာနိသရူပနာအဲ့လိုဒါကပရိစေတစာယုတ်နဲ့ပရိသဏိကမ္မစာယုတ်ဒါကတော့ဒီစိတ်နဲ့ဒီစေတနာနဲ့ဒီသံယုတ်တရားစေစအတူတကွဖြစ်တယ်အောင်ပြောလို့လားအတူတကွဖြစ်အတူတကွချုပ်နော်စိတ်ဖြစ်ဒီစေတနာဖြစ်စိတ်ဖြစ်မဲ့ဒါတွေအတူတကွဖြစ်တာပဲ အဲပရိသန်နေစေတစာရောလူပရိသန်နေကာမစာရောလူပြောတော့16ချက်ပြည့်သွားရင်နောက်တာနောက်တာဟုတ်လားသူကဟိုဒါတွေကြတော့ဟိုပုရိသတာပစ္စည်းတို့ပြစ္ဆာဇာတာပစ္စည်းတို့ဒါတွေပြောခဲ့ပြီအဲ့ဒီတိုင်းနောက်ကနောက်ကနေဆက်လက်မသိမချင်းဖြစ်အောင်ပြစ္ဆာဇာတာပစ္စည်းကထောက်ပံ့ပေးလိုက်တော့စက်တိုက်ဖြစ်သွားတော့ခုကတော့ကာမတတ္တိနဲ့ဤစေရနာနဲ့စေနာနဲ့တူဖြစ်တဲ့စိတ်စေတသိက်တွေ စေစားကမ္မစားပြုကမ္မတ္တပစ္စယတတ္တိဖြင့်ကျေစုပြုပြီးဒီလို ဖြစ်ပေါ်တယ်လို့မှတ်ထားမယ်ဒီလိုပါဠိယုပ္ပဒကကျစေရနာဒါအကြောင်းတရားသံယုတ်တကနာဓမ္မနာဒါအကျိုးတရားတန်သမုဋ္ဌာနာနိဇာရူပနာဒါပဲအကျိုးတရားပဲကမ္မပစ္စေနာပစ္စယောအဲ့ဒီလိုယုံမယ်နော်အဲ့လိုကွက်ကွက်ပြားပြားယုံမယ်ဒါကမူရင်း ဟောထားတဲ့ဟာပဲနော်နောက်တာဇာတ်တစ်ခုကြည့်မယ် အပေါ့စီဒါကြတော့ဘုန်းကြီးတို့ပညာဝါဒဟောတာခုနလေးကြကျင်းနေဘာဖြစ်လို့လဲဆိုဒီမှာဘုရားက ပေါင့်ဟောတာတော့နံပါတ်1သာဇာတကာမဆိုကုသလကုသလကာမကုသိုလ်နဲ့အကုသိုလ်ဒီလိုပေါင့်ဟောတာတော့ဟိုတပြိုင်နက်တည်းဖြစ်တယ်လို့ဖြစ်နေတာကုသိုလ်ဖြစ်ချိန်မှာအကုသိုလ်မဖြစ်ပါဘူးအကုသိုလ်ဖြစ်ချိန်မှာလည်းကုသိုလ်မဖြစ်ပါဘူးသူဟာနဲ့သူတည်တံ့ဖြစ်ပါတယ်ဒါလေးတွေနားလည်ထားဖို့အဲတော့ ပညာဝါဒကြိုင်လို့တိတန့်ခွဲဟောသွားတယ်နော်ခွဲခွဲဟောသွားတော့အဲ့တော့ဒီအောက်မှာပါဠိလေးပါတယ်အခုဟာကြတော့ဒီအောက်ကပါဠိလေးနာနကရိယကမ္မညာဘက်ဇာရအောက်ဆက်ကြည့်မယ်ပေါ်နနဲ့တင်စမနာနကရိယကမ္မဟိုညာအင်းဟုတ်ပြီဒီပါဠိလေးနဲ့ဒါလေးနဲ့ရှင်းပြီးပြောအောင်နော်အဲ့တော့ဒီမှာဗမာလိုနားလည်အောင်ပြောရင်တော့ကိုယ်စိတ်ထဲမှာ ကုသိုလ်နဲ့ပတ်သက်ပြီးဒီမှာကုသိုလ်တွေအများကြီးရှိတော့ဗောနော် ဒါနကုသိုလ်ရှိမယ်သီလကုသိုလ်ရှိမယ်ဘာဝနာကုသိုလ်ရှိမယ်ဒီကုသိုလ်တွေပေါ့နော်မညာဖုန်ညာမရသေးတာကာမဝတ္တကုသိုလ်ပဲဇန်တရားတွေအထုံရူပဇာအထုံရူပကုသိုလ်ပဲအရူပဇာနေရထုံအရူပကုသိုလ်ဝိပဿနာနေဆင်းဆင်းတက်ပြီးမညာဖုန်ညာရတဲ့မက်ကုသိုလ်အဲကြောင့်ကုသိုလ်22ခုနဲ့ရှိတဲ့စေတနာဒီမှာလည်းပေါင်းဟောတာဒီကုသိုလ်တွေကလည်းသူ့အနေနဲ့သူတည်တံ့ဖြစ်တယ်နော်အဲ့ဒီကုသိုလ်စေနာတွေကလည်းနောက်က နောက်ကသူနဲ့ရှင်မောရှင်မြတ်စိတ်စေတသိက်တွေကိုဟုတ်လားကာမတ္တတွေဖြင့်ကျေစုပြုတယ်ဒါဟောတာဒါကြောင့်မို့ကုသလောဓမ္မောဒါလည်းကြည့်ကုသလတဓမ္မတာကုသလောဓမ္မောဆိုတာကရှေ့ကကုသိုလ်21ခုနဲ့စေရနာကုသလတဓမ္မတာသူနဲ့ရှင်မောရှင်မြတ်ကုသိုလ်21ခုစေနာရစေရ32ခုဒါကိုကုသလတဓမ္မတာအဲဘာနဲ့ကျေစုပြကာမတ္တတွေဖြင့်ကျေစုပြတရားကြောင့်ခွဲဟောတာလေ အဲဒီမှာတိတိကျကျမှပြောတော့ကုသလစေတနာဟောဒီဒီကုသိုလ်22ခုမှရှိတဲ့စေတနာလေးဒါကိုပြောတယ်ပြီးတော့သူနဲ့ရှင်မောရှင်မတရားတွေတံပြုတ်တကနာ ခန္ဓာနံကုသိုလ်စေ21စေနာရစေတသိက်20ခုဒါခန္ဓာဖွဲ့ရင်ဝိညာခန္ဓာတင်ညာခန္ဓာတက္ကရာဝိညာဉ်နဲ့ခန္ဓာပေါ့ဒါကိုတံပြုတ်တကနာခန္ဓာနံနော်အဲ့ဒါဘာနဲ့တတ္တိဖြင့်ကျေစုကာမတတ္တိဖြင့်ကျေစုပြုတယ် အဲကြောင့်ဒီမှာကုသလောဓမ္မောကုသလတဓမ္မတာတစ်ချက်ရပြီနောက်ကုသလောဓမ္မောပြာကတဓမ္မတာရှေးကကုသကုသလောဓမ္မောပြာကတဓမ္မတာကာမပစ္စည်းနာပစ္စည်းရောဒီလိုခွဲရောအဲဒီလိုကုကုသိုလ်ကနေဗျာကတကိုကျေစုပြုတယ်ကုသိုလ်ပြစ္ဆုတ်ပံဒီအကြောင်းတရားနေပြီးတော့ကုသိုလ်စေနာအကြောင်းတရားနေပြီးတော့ ဗျာကရဖြစ်တဲ့ရုပ်တွေကိုကျေစုပြုတဲ့နေရာမှာနှမျိုးခွဲသွားတယ်သာဇာတကမ္မနာနဂရိယကမ္မပေါ့ဒါကိုခွဲသွားတယ်နော်အဲ့ဒီနဲ့ပိုင်မှာတရားကြဆရာနှစ်ခုလုံးရှင်းကြည့်မှနားလည်နိုင်မယ်ပရမဇုံသာဇာတကမ္မယင်ကြည့်မယ်ဘုလို့ကုသိုလ်ဘာကုသိုလ်ပဲလို့ကုသိုလ်စိတ်စေနာနဲ့ဖြစ်လာပြီးနောက်ကသူနဲ့တူစိတ်စေတသိက်တွေဖြစ်မယ်ဟိုမှာကုတရားနာနေတယ်တရားဟော နေတယ်ဒါကမ္မောဒလား ကုသိုလ်စိတ်စေနာတွေပဲနော်ဇံအထုတ်နေဇံနေရရင်တော့ဇံကုသိုလ်စိတ်စေနာပေါ့ဝိပဿနာအထုတ်လို့မညာဘုံညာမြတ်ကုသိုလ်စေနာအခုအာဘုံကြီးတို့ကဇံလည်းရနေတာမဟုတ်ဘူးရူပဇံလည်းမဟုတ်အရူပဇံမက်ဖို့မက်ရနေရလည်းမဟုတ်ဒီခုဘုံကြီးတို့ပြုလုပ်နေတဲ့ဒါနကုသိုလ်လုပ်လို့သီလကုသိုလ်ပဲစောက်တည်စောက်တည်ခုတရားနာတယ်တရားဟောတယ်တရားထုတ်တယ်ဝိပဿနာထုတ်တယ် ဇံမဖြစ်ခင်တရားတွေအထုံနေဇံနေမရခင်ဒါအကုန်လုံးကာမဝဇ္ဇကုသိုလ်ပဲနော်ဒီကုသိုလ်ကနေလုံနေနေနောက်ကကုသိုလ်စိတ်စိတ်တွေဖြစ်တယ်လို့ကုသိုလ်လုံးရင်ကုသိုလ်စိတ်ဒဇာယုတ်တွေလည်းဖြစ်နေကုသိုလ်စိတ်ဒဇာယုတ်တွေသူ့ကြည်လိုက်ပေါ့တကယ်ကိုဉာဏ်တွေဖြစ်လာပြီဆိုဉာဏ်လေးနဲ့ရှင်းလို့လားမျက်နာကြည်နေတောက်ပါနော်ဒါရည်တော့ကုသိုလ်စိတ်ဒဇာယုတ်ကောင်းတဲ့စိတ်ဒဇာယုတ်တွေဖြစ်တော့ပေါ့ဒါကိုပြောချင်တယ် အဲ့ဒါသာဇာတာအတုတကွစိတ်ကြောင့်မို့ဒီစိတ်စားရုပ်တွေဖြတ်တာဒါကိုပြောတယ်သာဇာတာ သာဇာတာအတွက်ဒီမှာကြည့်လိုက်သာဇာတာကုသလစေရနာ ရှေယကုသိုလ်စေနာအဲ့ဒီကုသိုလ်စေနာအကြောင်းကိုနောက်ကစိတ်စားရုပ်တွေဖြစ်လာ စေတသမုဋ္ဌာနာရူပနာ ကောင်းတဲ့စေတစားရုပ်တွေကုသိုလ်စေတစားရုပ်တွေဖြတ်တာမျက်နာသိတာနော်တရားလေးတွေသိကောင်းလာပြီဝိပဿနာဉာဏ်လေးတွေဖြတ်လာပြီဒါမျက်နာကိုကြည်လင်းလာပြီနော်သူကသူ ကျင့်နှက်နေတဲ့အမူအရာတွေတွေ့နေတာဟောတရားကောင်းမကောင်းဆိုယောဂီရဲ့မျက်နှာကိုလေသူ့ရဲ့အမူအရာတွေမျက်နှာတွေကြည့်နေကြည့်လို့ရပါတယ်ဟိုကြာကြာထိုင်နိုင်တာတော့ကောင်းတယ်ကြာကြာထိုင်နေမယ်အသိဉာဏ်မဖြစ်ရင်တော့မျက်နှာရွှင်လန်းမှုမဖြစ်ပါဘူးကြည်လင်မှုမဖြစ်ပါဘူးအသိဉာဏ်ဖြစ်မှမျက်နှာကြည်လင်တဲ့အေးချမ်းတဲ့ငြိမ်းချမ်းတဲ့ဒါလေးနားလေကြာကြာထိုင်နိုင်ပြီးတော့အသိဉာဏ်ဖြစ်ရင်ပုတ်ကောင်းတယ်နော် အဲ့ဒါမျိုးမှတ်တာဒါကြောင့်မို့ဘုရားဘာဟောလဲကုသလောဓမ္မောပြာကရတဒါလေးကြည့်ပြကုသလောဓမ္မောဒါကုသစေနာပြာကရတဓမ္မတာကာမပိစေနာပြီးတော့အဲ့မှာလေကမ္မနှမျိုးရှိရသာဇာတကမ္မနာနကရိယာကမ္မသာဇာတကမ္မအတွက်ဘုရားအတိအဟောတယ်သာဇာတကုသလာစေရနာဒီကုသစေနာပြီးတော့ဒီကုသစေနာကြောင့်နောက်ကစေတစာယုတ်တွေဖြစ်လာစေတသမုဒ္ဒါနာရူပနာကာမပိစေနာဖြစ်စေရော ဟောနာနာဂတိကကြအောက်ကဆရာလေးကြော်ကြည့်မယ်နော်နာနာခဏိကဆိုဟောဒီမှာဘုရားဟောတာနာနာခဏိကကြတော့ဒီဒီစေရနာက အတိတ်ကကုသိုလ်စေရနာတွေနာနာခဏိကကံဆိုတာကဒီဘဘောအာကိုပြောတာမဟုတ်ဘူးเนาะပြစ္ဆုတ်ပံစေရနာတွေကိုပြောတာမဟုတ်သာဇာတာကတာဒီပြစ္ဆုတ်ပံစေရနာကိုဆိုလိုတယ်နာနာခဏိကကံဆိုအတိတ်ဘဝပြုလုပ်ခဲ့တဲ့ကုသိုလ်ကံတွေကိုဆိုလိုတယ်အကြောင်းဘု ဒါဇာတကံနဲ့နာနကိရကံမှာလုံးဝကွာတယ်ဒီလိုကိုယ်ကိုယ်ပြပြသိနားလေထားဖို့အရေးကြီးတယ်ဒါကြောင့်မို့ခွဲဟောတယ်ဘုရားကနာနခဏိကကုသလာစေအတိတ်တာအတိတ်ကုသကံစေတယ်ဒီမှာတော့အတိတံဘာအတိတ်ဘာညာဒီလိုတော့ဟောမထားဘူးဒါပေမဲ့လို့အတိတ်ကပြုလုပ်ခဲ့တဲ့စေတနာမှတ်တာဒါကြောင့်မို့အရာကောက်တဲ့ကကြအတိတ်ကုသိုလ်22ခုနဲ့ရှိစေတနာဒီလိုရာကောက်တယ်နော် ကုသိုလ်ပြကတနော်ပြီးတော့အဲ့ဒါပါလေဒီဘက်ဘဝမှာအတိတ်ကပြုလုပ်ခဲ့တဲ့ကုသိုလ်ကံတွေကြောင့်ခွင့်လို့ဒီမှာလူဘဝဖြစ်လာတယ်အလူဘဝဖြစ်လာတဲ့ပရိသန်တွေပေါ့နော်ဒါတွေကအကုန်လုံးပေါင့်ဟောထားတော့ကိုယ်ဒီဘဝပြုလုပ်ခဲ့တဲ့ကုသိုလ်လူဘဝနတ်ဘဝပြမဘဝအကုန်လုံးပေါ့လေဘဝပေါင်းများစွာရဲ့ပရိသန်တွေခန္ဓာတွေကရတာယုကမ္မဇာယုတ်တွေပေါ့ပရိသန်တွေတရားနဲ့ပြပရိသန်တွေဥပခိုက်တမယ်ကမ္မဇာယုတ်တွေဖြစ်လာတယ် ထိခိုက်တန်ကြာဥဒိစ္စယုတ်တွေလည်းဖြစ်လာပြီဒီမှာတော့ပရိသန်တွေခိုက်တန်ကိုရည်ရွယ်တယ်နော်ဒါကြောင့်ကရတ္တရူပနာကာမပစ္စေနာပစ္စယောအဲ့တော့ကုသလဝိပ29ခုနံခန္ဓာကာမစာယုတ်ပရိသန်တွေခိုက်တန်တွေရည်ရွယ်တယ်လို့မှတ်ထားနော်ကုသလများအဲ့လိုကြည်ရပါတယ်ဒါကဘုန်းကြီးတို့ဒီဘောဆရာလေးပြန်ကြည့်မယ်ကုသလောဓမ္မကုသလတဓမ္မကုသလောဓမ္မဖြာကရတဓမ္မတာဒီဖြာကရတဓမ္မတာကြရင် သာဇာတာကမ္မကြတော့စေတစာရုပ်နာနဂရိကကမ္မကြရင်ရှေးကတော့ရှေးကဒီသာဇာတာကမ္မဒါပြစ္ဆုတ်ပံကစေရနာပြစ္ဆုတ်ပံစေရနာနာနဂရိကကမ္မကြအတိတ်ကုသိုလ်စေရနာဒီလိုတော့ကိုယ်နောက်ဒီဘက်မှာဖြစ်စဉ်တွေလည်းအကျိုးတရားတွေလည်းကိုယ်ရသွားဟိုကစေစားရုပ်တော့ဖြစ်မယ်ဒီမှာကြတော့ပရိသန်နေစိတ်စိတ်တိတ်တွေနော်ဒါတွေကမ္မစာရုပ်တွေဖြစ်မယ်ဒီလိုကိုယ်ရသွားအဲတော့ ကုသိုလ်နဲ့ပတ်သက်ပြီးသုံးချက်ဟောတာပေါ့နော်ကုသလောကုသလတာကုသလောဖြာကတတာကုသလောဓမ္မောဒီမှာကြည့်လိုက်ကုသလောဓမ္မကုသလောဓမ္မောကုသလတသဖြာကတတာဒီနှစ်ခုပေါင်းဟောမယ်ကုသလောဓမ္မောကုသလတသဖြာကတတာဓမ္မတာကာမပစ္စည်းနာပစ္စည်းယောခုနဒီနှစ်ခုပေါင်းလိုက်တာပဲကုသလာစေရနာဒီသူရှင်မောရှင်မြတ် တံပြုတ်တကနာခန္ဓာနာဒီစေတစာလိုကြည့်ပြီးစေတသမုဒ္ဒါရူပနာကာမပစ္စည်းနာပြုတ်ဒီဇာလေးမျက်စိနဲ့မြင်အောင်ကြည့်ဒီပါဠိတွေကရွတ်တသွားတာပေါ့ဘုန်းကြီးတို့ကလေးတွေသင်တဲ့ခါကျရင်တော်ငယ်လေးတွေသင်ဒီလိုဇာလေးနဲ့ဆွဲသင်ဒါလေးကြည့်ပြီးကွာဘုရားဘယ်လိုဟောတယ်ဒီလိုဟောတယ်ဒီလိုဟောတယ်ဒီလိုသင်ရတော့ဒါလေးကြည့်ပြီးခုနလိုပေါ့ဟိုရုပ်တခါကျကုသိုလ်နဲ့ပတ်သက်၃ချက်ရမယ်ကုသလောဓမ္မကုသလတဓမ္မတာကာမပစ္စည်းနာပစ္စည်းရောကုသလောဓမ္မဗျာဂတတဓမ္မတာ ကာမပစ္စည်းနာပစ္စည်းကုသလောဓမ္မကုသလတ္တသဗျာဂရတ္တသကာမပစ္စည်းနာပစ္စည်းဒါပေမဲ့ကုသလောဓမ္မဗျာဂရဓမ္မတ္တကြနှမျိုးခွဲရတဲ့သာဇာတာအနာဂတိကဒီလို ခွဲဟောတာလေးတွေရှိတာဒါလေးတွေပဲထူဆန်းအကုသိုလ်လည်းဒီပုံစံတိုင်းမဟောပါနဲ့အကယ်အကုသိုလ်လေးကြည်လိုက်ကြအောင်အကုသိုလ်ဟောတဲ့စနစ်လေးဒီမှာကြည်လိုက်ဘုန်းတို့ကကုသိုလ်ဖြစ်ခြင်းဖြစ်မှာအကုသိုလ်ဒီကြမှာခွဲဟောသွားတယ်ဘုရားကနော် အာဟုတုမှလည်းဒီမှာခွဲဟောပြီးမလို့အများကြီးခွဲမဟောပါဘူးအာဟုတုစေနာတွေကလည်းခွန်ကြီးတို့ကအာဟုတုလောက်တကလောဘနဲ့လောက်တာရှိတယ်ဒေါသနဲ့လောက်တာရှိမောဟလောက်တာရှိတယ်อืมမောဟကတော့လောဘနဲ့လောက်လို့ဒေါသနဲ့လောက်လို့ကုန်ပါတာပါပဲအဲတော့အာဟုတုစေနာ12မျိုးရှိတယ်ပေါ့ကိုကလောက်တဲ့နေရာမှာအမဘုန်းကြီးကတရားဟောနေတယ်တကုတရားလိုချင်မှုနဲ့ဟောနေတာလောဘနဲ့လောက်တာပဲ။ ဟိုပုဂ္ဂဒီပုဂ္ဂနဲ့ပြောနေတာဒေါသနဲ့လောက်တာပဲဒါအကုသို့ကုသို့လို့ရင်ဒါအကုသို့ဖြစ်တာဒါတွေသတိထားတော့ကိုကဒီဒီယောဂီအတွက်လမ်းမမှာဆိုလို့တိမ့်ဆောင်မှာသွားလို့လမ်းတဲ့ပေးတဲ့အနေနဲ့ညွန်ပြလာမျိုးရာတစ်ဖက်ကိုပုတ်ခပြောဆိုတာမျိုးကြောင့်အကုသို့ပဲနာမကြည့်ဖို့ဒါလည်းပါမျောကိုပြီးသင်နေပြုတယ်ဒါတော့ဒါတော့လောဘပါတဲ့လောဘစေတနာပဲနော် လူများပုတ်ခထိခိုက်ပြောနေဒေါသစေတနာပဲဒါမျိုးမလုပ်ရဘူးပေါ့နော်အဲ့ဒါအကုသိုလ်စေတနာတွေပဲဘာလို့လို့ပေါ့ဒါဘယ်သူမှဆိုဒီလိုပါပဲခုဓမ္မတွေသင်နေတယ်တခုတည်းလောဘရှည်တန်းတင်ပြီးအာဒီသင်္นานတက်လိုက်ပါပါတွေဟိုကငါအတွက်ပါတွေကောင်းကျိုးပေးမှာပဲဘာညာမျှော်လို့နေမကောင်းဒီတော့ဒီမှာတော့ဘုရားပေါက်ဟောတာတော့ဗောနော်အာဟုသောအာဟုသော12ပါးလို့ကုသိုလ်ကုသိုလ်ဒါပေမဲ့တကယ်ဖြစ်စဉ်ကတော့ သူကုသိုလ်နဲ့သူခွဲဖြစ်တယ်အာကုသိုလ်ကလည်းလောဘအာကုသိုလ်ဒေါသအကုသိုလ်မဟုတ်ဒီကသူကသူတိတံခွဲဖြစ်တယ်ဒါမျိုးမှတ်တာအဲတော့ဒီအာကုသိုလ်12ပါးမှာရှိတဲ့စေတနာလေးကြီးဘုရားပါဟောတယ်အာကုသလောဓမ္မောဒါဟောတယ်ဒီအာကုသိုလ်စေတနာလေးကသူနဲ့စေတနာဖြစ်ပြီဆိုစိတ်ကဖြစ်ပြီနော်အာကုသိုလ်စေတနာဒီ အကုန်လုံးမှာရှင်တာလေဒါအကုသိုလ်ရမှာဖြစ်တယ်အကုသိုလ်12ပါးလုံးရှင်မှာပေါ့ဖြစ်အတူတူပါဖြစ်မှာပေါ့စေတသိက်ကြသူ့ကျင်လိုက်တော့စေတသိက်26ပါးပေါ့ဒါလေးကြည့်ပြီးတော့ဒါကပြစ္ဆုတ်ပါအကုသိုလ်ကစေနာနော်အာကုသလောဓမ္မောအာကုသလဓမ္မတာကာမပစ္စေနာပစ္စယောဒီစေနာလေးကြည့်ပြီးသိတာပြဟောတယ်အာကုသလစေရနာဒါအာကုသ12ပါးနဲ့ရှိစေရနာသူနဲ့ရှင်ဘောရှင်မတရားတွေကြတံပြုတ်ကနာခန္ဓာနံ ရှင်မဲ့ရှင်မဲ့တို့ခန္ဓာဝေတံပြတော့ခန္ဓာနဲ့ကာမပစ္စည်းနာပစ္စည်းရောဒီဇာလေးမှတ်မိလိုက်ရင်ကိုကဒီသင်ယုတ်စိတ်စိတ်တိတ်တွေကိုယ်ရဲ့နေကဒါပါဠိတော်လည်းရုပ်ဖွားဖို့လွယ်သွားတယ်မှတ်လို့လည်းလွယ်သွားတယ်အာကုသလောကုသလအကုသလောအကုသလတာပြီးသွားပြီနော်အကုသလောဓမ္မောအပြာကရတဓမ္မတာကာမပစ္စည်းနာပစ္စယော အဲ့ဒီကမ္မကြတော့နှမျိုးခွဲသွားတယ်ခုနလိုပဲသာဇာတကမ္မနာနဂတိကကမ္မကံကနှမျိုးမှတ်ထားပြီနော်သာဇာတကံနာနဂတိကကံသာဇာတကံကြတော့ဒီကုသိုလ်စေအကုသိုလ်စိတ်စေနာအဘုံညာသူများအတင်းဖြစ်နေပြောတော့ဟာမျက်နာသုံးမုံလာတာပေါ့လိုချင်မှုတစ်ခုနဲ့ပြောနေဟောဒါလောဘရုပ်ပေါက်တာပေါ့ဒါမျိုးပဲနော်အကုသိုလ်စေနာအဲ့လိုမဖြစ်အောင် ဒီတော့အကုသိုလ်စေနာရောအကုသိုလ်စေတစာရုပ်တွေဖြစ်တော့မျက်နာသုံးပုံဒါထင်ရှားတော့ဒါကိုဘုရားကသာဟဇာတာအတွက်ဗာလဲသာဟဇာတာဒီအကုသိုလ်စေနာကြောင့်နောက်ကအကုသိုလ်စေတစာရုပ်တွေဖြစ်အကုသိုလ်စေနာကိုအကုသိုလ်အကုသလစေရနာဒီစိတ်စေနာကြောင့်ဖြစ်တဲ့စေတစာရုပ်စေတသမုဋ္ဌာနာရူပနာကာမပစ္စေနာပစ္စယောဒီလိုဟောသွားတယ်။ဟောနာနကဏိကကြတော့ဘုန်းကြီးတို့ဒီမှာသီးသန့်ထုတ်ပြတာလေ။ ဒါနဲ့ခဏိကကြတော့ဒီပစ္စုပန်စေနာမျိုးအတိတ် အတိတ်ဘဝတုန်းကပြုတ်ခဲ့တဲ့နော်အာဟုတုစေနာတိတ်ဘဝတုန်းကလောဘနဲ့ပြုတ်ခဲ့တယ်ဒေါသနဲ့ပြုတ်ခဲ့တယ်မောဟနဲ့ပြုတ်ခဲ့တယ်ဒါမျိုးတွေပေါ့အဲ့လိုပြုတ်ခဲ့တဲ့အာဟုတုအတိတ်ဒီမှာတော့ပေါ့အောင်ပြောတာပေါ့တကယ်တမ်းကျတခုစီပဲခွဲဖြစ်တိတ်ဘဝတုန်းကကုသိုလ်နဲ့လောဘနဲ့တစ်ချိန်ပြုမယ်ဒေါသနဲ့တစ်ချိန်ပြုမယ်မောဟနဲ့တစ်ချိန်ပြုမယ်တို့ချိန်ကာလတွေကွဲတခြားစီပဲဖြစ်ပါတယ် လောဘဖြစ်နေခြင်းဒေါသမဖြစ်ဘူးဒေါသဖြစ်နေခြင်းလောဘမဖြစ်ဘူးတကူကြည့်တာတော့လောဘဒေါသဖြစ်နေခြင်းမောဟတော့ပါတာပဲမသိလို့လိုချင်တော့မသိလို့ဒေါသဖြစ်တာကိုပရိစ္ဆာသုံးပါတော့မသိလို့လိုချင်တာအဓိကထားဟောမသိရင်လည်းဒေါသလည်းဖြစ်တာပါပဲဒီတော့အတိတ်အကုသိုလ်ကံ12ခု၌ရှိတဲ့စေတနာကိုကြည့်ရပါအောင်လေနော်ခုနကနာနခတိက နာနခဏိကာဆိုပါဠိလေးဟောသွားတယ်နော်နာနခဏိကာအတိတ်အာဟုသို့စေတနာဒီမှာတော့အာဟုသို့စေနာပဲတာမမဲဟောတယ်တကယ်တမ်းကျအတိတ်ကအာဟုသို့စေနာတွေမှတ်ထားအဲ့ဒီဟာတွေကဘယ်ကိုအတိတ်ကပြုလုပ်ထားတဲ့အာဟုသို့ကံတွေကြောင့်ဒီဘက်ဘဝမှာလာပြီးပရိသန်နေနေမယ်လူပရိသန်နေဖြစ်မယ်နတ်ပရိသန်နေဖြစ်မယ်ဘယ်ပုံသားတွေဖြစ်မယ်ဗြဟ္မာပုံသားတွေဖြစ်မယ်ပရိသန်နေနေတဲ့ခိုက်တံကာမဇယုတ်ကတန့်ပါလာတယ် နော်ပရိဒါနေတဲ့စိတ်စိတ်တည်းတို့ဝိဝါကနာခန္ဓာနာဒီလိုဟောပါအဲပရိဒါနေဒီမှာအကုလဝိပက်နာခန္ဓာကရဒါဇာတုပါဏသူနဲ့တူကမ္မဇာယုတ်တွေပါလာတယ်မျိုးပေါ့ဒီကအကုသိုလ်စေတနာအကြောင်းမို့ဒီကအကုသလဝိပက်ပဲပရိသန်နေနေရမယ်နော်ကုသိုလ်စေနာကြကုသလဝိပက်နဲ့ပရိသန်ဒါတွေလည်း꿰အောင်မှနော် ကုသိုလ်လုပ်ခဲ့ကုသိုလ်ကုသိုလ်ဝိပဿနာပရိသန်နေနေအကုသိုလ်လုပ်အကုသိုလ်ဝိပဿနာပရိသန်နေနေရအဲအဲ့ဒါကိုရည်ရွယ်ဒါနနဲ့ကရိယာကမ္မအဲ့တော့နှစ်ချက်ရှိပါပြီအာဟုသလောဓမ္မအာဟုသလတာဓမ္မတာအာဟုသလောဓမ္မပြာကရတာဓမ္မတာနောက်ပေါင်းအောင်မယ်အာဟုသလောဓမ္မအာဟုသလတာစာပြာကရတာစာဓမ္မတာကာမပစ္စေနပစ္စယောအဲဒီစေရနာနဲ့အာဟုသလေးကျစေရနာ အာဟုဒလစေရနာပေါ့အတိတ်အာဟုဒလဒါပြစ္ဆုတ်ပံအာဟုဒစေရနာအာဟုဒလစေရနာသုံးနဲ့ရှင်မောရှင်ဘက် တရားတွေကြည့်ပြီးသံယုတ်တကနာခန္ဓာနံဒီစေတစာယုတ်ပဲစေတသမုဋ္ဌာနာနိစာရူပနံကမ္မပစ္စေနာပစ္စယောဒီတော့ကုသိုလ်နဲ့ပတ်သက်ပြီး၃ချက်ရတယ်လို့အကုသိုလ်နဲ့ပတ်သက်ပြီး၃ချက်ရပါတယ်ဒီလိုမှတ်ထားအကုသိုလ် အာဟုတလောဓမ္မအာဟုတလဓမ္မတာအာဟုတလောဓမ္မပြာကတတာဓမ္မတာအာဟုတလောဓမ္မအာဟုတလတာစာပြာကတတာဓမ္မတာသုံးချက်နော်အဲ့လိုမှတ်ထားဒါကြောင့်သင်္ချာခွန်းလို့ရေးတာဟောကတော့သင်္ချာခွန်းလို့တတ်လို့မရသူအောက်ကသင်္ချာဒါဘုန်းကြီးမတတ်ခဲ့ဒါကခုနကအပေါ်ကနာနဂရိကနေခွဲထွက်လာတာอืมဒီခွန်ပဲအောက်ကဒီသင်္ချာတော့မလို့ပါဒီသင်္ချာတတ်လို့မရဘူးဒါကြောင့် စာကြည့်ရတယ်လို့ဒီသင်္ချာပါလဲမေးတယ်ဒီသင်္ချာဖြတ်ထားတယ်အဲပြီးတော့မှဗျာကရသွားကြမယ်နော်ဗျာကရဗျာကရကြဘုရားပါဟောလေဗျာကရောဓမ္မောဗျာကရတဓမ္မတာကမ္မပစ္စေနပစ္စယောသူကြတော့ဗုဒ္ဓိကာပရိသန္ဓေကဒီနှမျိုးရှိတော့ဗုဒ္ဓိကာမှာဖြစ်တဲ့စေတနာအဲဒါကြောင့်ဝိပဿိဝိပကရိယာတွေပေါ့နော် ဝိပါကဗျာကတာကရိယာဗျာကတာဗျာကတာတရားတွေဟာဝိဘက်ရဲ့ကရိယာရဲ့ရုပ်ရဲ့နိဗ္ဗာန်ဒီနေရာမှာရုပ်ဆိုတာလည်းစေနာမရှိဘူးနိဗ္ဗာန်ဆိုတာလည်းစေနာမရှိဘူးဝိဘက်နဲ့ကရိယာပဲစေနာပါရှိတာပုရိကမှာဖြစ်တဲ့ဝိဘက်56ခုကရိယာ20မှာရှိတဲ့စေတနာဒီကြာရတရားမှာဖြစ်တဲ့စေတနာအနေနဲ့ပဲသွားကျေစုပြုလဲသူနဲ့ရှင်မောရှင်မဲ့ဝိဘက်စိတ်စိတ်တည်းကရိယာ စိတ်စေတသိက်ဒါတွေကိုကျေစုပြုတယ်ပြီးတော့စေတစာယုတ်တွေရောပေါ့ဒီစိတ်ကြောင့်စေတစာယုတ်တွေလည်းဖြစ်တာဒါပုဒိခါကိုရည်ရွယ်တယ်နော်သူကဟောတာတော့အရာကောက်တာတကယ်တမ်းဖြစ်စင်တာပဋိသန္ဓေကဖြစ်ပြီးမှပုဒိခါဖြစ်တယ်ဒီမှာဘုရားဟောတာတော့ပုဒိခါရင်ဟောတော့ဒီတိုင်းပဲရေးထားဝိပါကဗျာကတာ ကရိယာဗျာကတာ စေရနာဒါပုဒိခါကိုရည်ရွယ်နော်သူနဲ့ဒီစေနာလေးရဲ့ရှင်မောရှင်မြတ်တရားတွေ တံပြုတ်တကနာဓမ္မနံစေရနာအကုန်လုံးရှင်တာဝိပက်အကုန်လုံးရှင်မယ်ကရိယာအကုန်လုံးရှင်မယ်စေရနာကျင်တဲ့စေတသိက်ယူနော်မှကြည့်လိုက်အဲ့ဒါကရိယာတံပြုတ်တကနာပြီးတော့စေစားယုတ်တွေဖြစ်မယ်အဲ့ဒါတွေကြည့်ပြီးတံပြုတ်တကစေတသမုဋ္ဌာနာနိသာရူပနာကာမပစ္စိနာပစ္စယောဟော ပရိသန္တိကတိတံဟောတယ်ပရိသန္တိတီးနေတဲ့ခိုက်တံတွေမှာဖြစ်တဲ့ပရိသန္တိစိတ်19ခုမှရှိတဲ့စေတနာ ဒါလေးကိုပရိသန်နေခဏီပရိသန်နေစိတ်ဆိုဝိဘက်ပဲရှိတာကိုကရိယာမရှိဘူးပရိသန်နေခဏီဝိပါကပြာကရာစေရနာကရိယာမရှိတဲ့အတွက်ဒုနဲ့ရှင်မောရှင်မတရားတွေတံပြုတ်လကနာခန္ဓာနာအဲ့ဒီပရိသန်နေစိတ်ဥပခိုက်တာမှာဘာယုတ်တွေပြကမ္မဇာယုတ်တွေစဖြစ်တယ်ပဋ္ဌံပါဠိတော်မှာကြတော့ကမ္မဇာယုတ်ကတ္တတာယုတ်လို့သုံးတာဒါလေးလည်းမှတ်ထားမယ် အတ္တဒါဇရူပနံကာမပစ္စေနပစ္စယောနော်ဒီစေတနာနေဟရိယဝတ္ထုယောကိုဖြစ်တဲ့အတွက်စေတနာဝတ္ထုတာကာမပစ္စေနပစ္စယောဟရိယဝတ္ထုယောဆိုတာကာမဇာယုတ်တွေပေါ့ဗျာနော်ကာမဇာယုတ်တွေဝတ္ထုဟရိယဝတ္ထုယောတိတဒီကာမဇာယုတ်တွေထဲမှာပရိသန္တိခတ္တ main ကတော့ဟရိယဝတ္ထုယောကအဓိကပဲဒါကြောင့်မို့ဒီမှာစေတနာနော်အတိတ်ကပြုခဲ့တဲ့အဲဒီ စေတနာတွေကြောင့်မို့ဒီမှာဟရိယဝထုယုတ်ကာမတတ္တိဖြင့်ခြေစုပြုတယ်ဒီမှတ်ထားပါဒါကဘုလိုပညာဝါဒကြည်ရကြည်လိုက်တဲ့အခါမှာအဲ့ဒီမှာရှင်းရှင်းလင်းလင်းသဘောပေါက်မယ်ဒါကြောင့်မို့တရားတွေပဋ္ဌာန်းတရားတွေလေ့လာတဲ့အခါကျပစ္စယလေးတွေတာလောက်တယ်မလုံလောက်ဘူးပညာဝါဒတွေကြည်လိုက်တဲ့အခါမှာပို့ရှင်းရှင်းလင်းလင်းသဘောကျတယ်ဒီလိုမှတ်တာပဲနော်။အဲဒီဇာတ်ရအောင်ကိုဆက်ကြည့်မယ်။ ဒီဇာဥကမတ်စုလေးတွေနော်ဒီပါဠိလေးလည်းတွဲပြတာအောက်ကိုဆက်ကြည့်လိုက် အောက်ကိုဆက်ကြည့်လိုက်တော့ဒီကမ္မပစ္စည်းကဘယ်ပုဂ္ဂိုလ်တဏ္ဍဘယ်ပုဂ္ဂိုလ်မှဖြစ်တယ်လဲဘယ်တဏ္ဍမှာဖြစ်လဲဘယ်ကာလမှာဖြစ်တယ်လဲကမ္မတတ္တိကမ္မပစ္စည်းကတတ္တိအဲတော့နာနေရကံသာဇာတကံသူကကံနှမျိုးရှိတာတော့ နာမည်ရကံဆိုအတိတ်ဘဝပြုလုပ်ခဲ့တဲ့ကံစေနာတွေကနေပြီးတော့ဘဝတွေဘဝတွေမှာသွားပြီးတော့အကျိုးပေးတာနော်အတညတကိုကျင်ထားတယ်ဘာဖြစ်လို့လဲအတညတကယုတ်ကြည်တယ်ရှိတယ်ဆိုအဲအတညတဘုံချင်းဉာဏဘုံ30ပေါ့ယဟနာပုဂ္ဂိုလ်ခြံတာဘာဖြစ်လို့ယဟနာပုဂ္ဂိုလ်နောက်ဘဝမှာမရှိတော့တော့ဒါကြောင့်ခြံတာပုဂ္ဂိုလ်ပုဂ္ဂိုလ်အားလုံး12ယောက်ရှိတာပုရုဇဉ်ပုဂ္ဂိုလ်4ယောက်အရိယာပုဂ္ဂိုလ်6ယောက် ယန္နာပုဂ္ဂိုလ်ခြံထားပြီးခြံတဲ့ပုဂ္ဂိုလ်7 7ယောက်တို့ရဲ့7ယောက်တို့ရဲ့ပါလဲအစ္ဆဒတန်အစ္ဆဒနာဗိဒတနာမဖြစ်ဘူးနော်အတိတ်ကာလဖြစ်ပြီးကျေစုပြုတယ်အစ္ဆဒတန်အတိတ်ကာလကပြုခဲ့တဲ့စေတနာတွေနဲ့ဒီဒီအစ္ဆဒန်ဒီပုဂ္ဂိုလ်တွေတဏ္ဍမှာကျေစုပြုတယ်ဒီလိုမှတ်တာသာဇာတကံစေတနာကြပါလေတင်ညတဘုံညာ32ဘုံပြီးတော့ပုဂ္ဂိုလ်7ယောက်လုံးပေါ့ဒါကြဖြစ်တယ် ပစ္စတတန်တမှာဒီပိစုပံခါလာမှာယေရှုပြုတယ်ဒီလိုမှတ်တာအဒီမှာအောက်ကလေးပြောချင်တာပါကံနှခုဆိုဘုန်းကြီးတို့လူတွေနားလေတာကတတ္တဝါတကုကံတကောအန္တတော်ဒီကကံတတ္တဝါတုကံတကုဒါပြောနေကြတာနော်ပြောနေတော့ဟိုဘုန်းကြီးတို့မန္တလေးနေစဉ်ကမှအဲ့ဒီဘုန်းကြီးဆိုတော့ပွဲကြည့်တာပါဒီပွဲကြည့်တော့လူရှင်တော်တွေပြက်လုံးထုတ်တာဟုတ်တယ်လို့လို့လေတကယ်တမ်းကြမဟုတ်ဘူး တို့ဘုန်းကြီးတို့ဖရာကြီးမန္တလေးဖရာကြီးရောက်ခုမှာပေါ့နော်အဲအဲ့ဒီဖရာကြီးမှာဘာတွေ့ရလဲလိတ်ကံတစ်ခုငါးငါးကံတစ်ခုရှိတယ်အဲ့မှာလူချင်းတို့နှစ်ယောက်အခြေချပြောနေတာဖရာကြီးမှာဘာပြောလို့လိတ်လိတ်ကံတစ်ခုငါးကံငါးကံတစ်ခုလာထားတယ်တတ္တဝါတစ်ခုကံတစ်ခုတတ္တဝါတစ်ခုကံတစ်ခုဟုတ်တယ်လို့လုံးလိတ်ကကံတစ်ခုငါးကံတစ်ခုအဲ့လိုအဲ့တော့သူက ဤစရာလောက်ပြလိုက်တာပေါ့လေသူကံနဲ့သူထားတော့တတ္တဝါတို့ကံတစ်ခုဆိုတာနဲ့အဓိပ္ပာယ်သွားပြီးဟုတ်တယ်လို့လို့ရှင်းတာဆိုလိုတာအဲ့လိုမဟုတ်ပါဘူးငယ်တန်းကျတတ္တဝါတို့ကံတစ်ခုပြောတာပြောနေတာတကယ်တမ်းကျကမ္မတတ္တိသဘောကမ္မပစ္စည်းသဘောနားမလဲလို့အဲ့လိုပြောတာဗျာဒီဟာမလီလာခုထိုင်းတယ်ဒီဟာကဟုတ်တယ်လို့လို့ဖြစ်တာကမ္မပစ္စယကမ္မပစ္စည်းကမ္မတတ္တိသဘောနားတယ်ကမ္မပစ္စည်းရပါလေကံနှမျိုးရှိနာလေ နာနဂနိယကံအတိတ်တုန်းကပြုလုပ်ခဲ့တဲ့ကံတွေကတစ်မျိုးအခုဘုန်းကြီးပြောဟောနေတာဒါကံတွေကတစ်မျိုးခုပြောဟောနေတဲ့အချိန်မှာပဲစိတ်စေနာပြဒီစိတ်စေနာနဲ့စိတ်စိတ်စိတ်စေတသိက်ဖြစ်မဲ့စေစားရုပ်ဖြစ်မဲ့ဒါကချက်ချင်းဖြစ်ချက်ချင်းပြောင်းဒါပစ္စုပန်ကံကံကနှစ်မျိုးရှိနေနော် အတိတ်ကံပစ္စုပန်ကံပေါ့အတိတ်ကံဆိုတာဗာလေနာနဂနိယကံလူတူတယောက်မှာသာဇာတကံခုပြစ် ပြုလုပ်နေတဲ့ကံပစ္စုပ္ပကနှစ်မျိုးရှိတာဒီတော့တတ္တဝါတခုဘာဖြစ်မလဲကံနှစ်ခုပြောအောင်ပြင်မှတ်ပြီးတော့တတ္တဝါတခုဘာဖြစ်မလဲကံနှစ်ခုရှိတယ်ဘာကံနဲ့ဘာကံလဲမေးရင်နာနခဏိကကံအတိတ်ကတိတ်ကပြုလုပ်ခဲ့တဲ့ကံရှိနေတဲ့ဘုန်းကြီးတို့တဏ္ဍာနောက်ဆက်ပြောင်းသာဇာတကံခုပြုလုပ်နေတဲ့ကံနေခုတရားနာနေတယ်တရားတွေသိနေတယ်ဟာပစ္စုပ္ပကံနေပဲအဲကြောင့်မို့ တတ္တဝါတခုကံတခုမဟုတ်ပါဘူးတတ္တဝါတခုကံတခုလို့မှတ်ပါတတ္တဝါတဦးတဦးမှာဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်ဘယ်တတ္တဝါဖြစ်ကံနှမျိုးပိုင်ထားတယ်နော်အတိတ်ကံကိုလည်းကိုကပြုလုပ်ခဲ့တော့အတိတ်ကံကိုလည်းကို့မှာဘာနေပြီလေမပိုင်ရင်လည်းပိုင်ပိုင်ရင်လည်းပိုင်ပဲပိစုဘာမှာလည်းဒီမှာလေးကောင်းတာတွေလုံးနိုင်ကောင်းတာတွေပိုင်မှာပေါ့မကောင်းတာတွေမကောင်းတာတွေအဲတော့အတိတ်ကပြုလုပ်ခဲ့တဲ့ကံတွေကတော့ဟောပရိသန်နေ တည်တဲ့ချိန်နော်ပရိသန်နေတည်တဲ့ချိန်မှာမိဘနေပရိသန်နေနေတဲ့ချိန်ကနေစပြီးတော့နော်ဒါကဘုန်းကြီးတို့လူသားတွေကိုကြည်ပြောတာပါလူသားတွေပဲပုံသားတွေဟိုဉာဏ်ရဲ့ဥပပတိတ္တဝါတွေရောက်ပရိသန်နေမှာမလီတာဟုတ်ချက်ချင်းဘွားကလေးထင်ရှားပြတ်သွားတာဒါဒါပါတော့မြင်လွယ်တာပြောကြတာဟုတ်ပရိသန်ကမိဘနေပရိသန်နေတည်တဲ့ချိန်ဘွားတစ်ခုအတွင်မှာအတိတ်ကံရဲ့အစွမ်းတတ္တိတွေရိပ်ပမှာစစ်တိုက်ဖြစ်လာ ကိုကပြည့်ဝတဲ့ဒိဋ္ဌကံကြောင့်မို့ဒီဘက်ဘဝမှာရောက်လာတယ်ပရိသန်နေစိတ်ဖြစ်လိုက်တယ်ပရိသန်နေစိတ်ဖြစ်စေတသိက်ဖြစ်ဖြစ်မဲ့ကံစားရုပ်တွေအဲ့ဒီဆက်တဲ့ဆက်တဲ့မသိမချင်းအကျိုးပေးရနော်အဲ့ဒီပရိသန်ဒီစိတ်ရဥပခိုက်တန့်လေးမှာပဲဒါပရိသန်ဒီခါခေါ်တာကိုများသောရင်သိနာမမွေးမို့ချင်းဟာဒါပရိသန်ဒီခါဒီလိုမဟုတ်ဘူးနော်ဗိဓမာသဘောရာပရိသန်ဒီစိတ်ရဥပခိုက်တန့်လေးမှာပဲဆိုလို့အဲ့ဒီပရိသန်ဒီ ဒီချိန်ဥပခိုက်တံလေးမှာဖြစ်တဲ့နော်ကံနေပေါ့နော်ဒီလူဘဝဖြစ်တဲ့ကံနေနတ်ဘဝဖြစ်တဲ့ကံနေပဲလေးဘဝဖြစ်တဲ့ကံနေဒီဗြဟ္မဘဝဖြစ်တဲ့ကံနေဒီဆွမ်းတတ္တရာဘာလဲဆိုရင်ဒါနန္ဒဂတိကကံနေကြိုးပြီးတာပဲပြီးတော့ခါကြအဲ့ဒီပရိသန္တိစေရဲ့ထီကာလနဲ့မသိမချင်းနော် လှုပ်ရှားမှုဖြစ်မှုဟုတ်လားမူတံမွေးလာတဲ့ချိန်ကျပုတ်ထင်ကြတော့ခုဘုန်းကြီးတို့ပြောဟောလှုပ်ရှားနေတာသင်သေးတာလှုပ်ရှားနေတာသက်ရှင်စမြကာလပတ်လုံးအချိန်တိုင်းမှာဒီပြစ္ဆုတ်ပါစေနာတွေကတော့ဆက်တိုက်အကျိုးပေးနေတော့ဗောဗျာဒါလေးနားလည်ထားဖို့ပါအဲကြောင့်မို့တတ္တဝါတစ်ခုကံတစ်ခုလို့မမှတ်နဲ့တတ္တဝါတစ်ခုပါလေကံတစ်ခုပိုင်တယ်ကံနှမျိုးပိုင်တယ်ဒီလိုနားလည်သဘောပေါက်တာနော် ဓမ္မသာလေခုနတတ္တဝါတို့ကံတကုဆိုတာမဟုတ်ဘူးဆိုတာတော့သူများမေးရင်လည်းပြောလို့ရတာပေါ့အဲတော့ဒီမှာသာဇာကမ္မပစ္စည်းကိုတို့ချုပ်လိုက်တော့သာဇတကမ္မဆိုတာဗာလေကံမြောက်အောင်လှုပ်ဆော်ပေးတဲ့ပြုလုပ်ပေးတဲ့တိုက်တွန်းပေးတဲ့စေတနာလေးကိုဗာလေသာဇတကမ္မပဲချုပ်ပြီးတို့ချုပ်လိုက်နော် ကံမြောက်လို့ဒီမျိုးစစ်တပွဲအောင်မြင်လာတဲ့ခါမှာခုနကံမြောက်လေးလှုပ်ဆော်ပေးတယ်တိုက်တွန်းပေးတယ်ဆိုခုနတပည့်ကြီးလက်သမားကြီးများလို့ပေါ့လေကိုကိုတိုင်းလည်းလှုပ်ရလေသူများကိုလည်းတိုက်တွန်းပေးအဲ့ဒါမျိုးလက်ရှိပါအခုဘုန်းကြီးတရားဟောတယ်ကိုကိုတိုင်းလည်းလေးလာတယ်သူများကိုလည်းလေးလာခြင်းစိတ်ပေါအောင်ပြောရတယ်ကိုကိုတိုင်းလည်းထိုင်ရတယ်သူများထိုင်ခြင်းနဲ့စိတ်ပေါအောင်လည်းပြောရတယ်ဒါမျိုးပေါ့ဒါကြတော့သာဇာတကမ္မ အဲ့ဒီလိုကံမြောက်အောင်စစ်စော်တိုက်တွန်းပေးတဲ့စေတနာကိုသာဇတကမ္မတို့ချုပ်လိုက်ကံမြောက်လို့ဒီမျိုးစေ့ကနေပြီးတော့လေဘာဖြစ်လဲအပင်လေးတွေပေါက်ရွက်လေးတွေထွက်အပွင့်တွေအသီးတွေဒီလိုအကျိုးပေးလာတဲ့ဖြစ်စေတတ်တဲ့စေတနာကိုတော့နာနကဏိကကမ္မလို့ခေါ်တယ်ဒီလိုသဘောပေါက်အဲတော့ကံကံရဲ့အကျိုးကိုကံရဲ့ကံကံရဲ့အကျိုး ဒီလိုလူတီများတဲ့ကံဟာဒါသာရကံကိုပြောတာမဟုတ်ဘူးဘုန်းကြီးတို့ဘာကိုပြောနေရလဲနာနခဏိကကံကိုပြောနေတာအဲတော့ကမ္မအကြောင်းကမ္မပစ္စည်းအကြောင်း ပြောတဲ့ခါကျဒီနာနခဏိကကံကိုပဲအဓိကကနားလေသဘောပေါက်ပြောရပါတယ်နော်ဒီလိုသဘောပေါက်ပြောဖို့အတွက်ဘာလို့ရမလဲဆိုစိတ်ဖြစ်စဉ်လေးပေါ့ခုနဝီထီလေးပြန်ကြည့်မယ်စိတ်ဖြစ်စဉ်အဲ့မှာကြည့်လိုက်စိတ်ဖြစ်စဉ်တစ်ခုလေးပြန်ကြည့်မယ်ဝီထီပေါ့ဗျာ ဒါလေးတွေပြန်ကြည့်ရဒါလေးတွေနားလေသဘောပေါက်ထားမှအဲ့မှာကြည့်လိုက်စိတ်ဖြစ်စဉ်ဘုန်းကြီးတို့ပိစရဝစီဝီတီပဲပြီးဘာဝီတီပဲပြီးပိစရဝီတီပဲကြည်ကြတော့ဗောနော်အဲ့ဒီမှာအာယုန်တစ်ခုနဲ့မတွေ့ကြုံပြီပေါ့ဗောဗျာဘာယုံမှမတွေ့ဘူးဟုတ်လားအိပ်ပြုံနေတဲ့သဘောမျိုးချိန်ကာလမျိုးသတ္တဝါအဲဘုန်းကြီးတို့စိတ်စင်တန်မှန်တန်တရားတွေကို ကိုယ်စိတ်တင်တော့မှဒီနံတရားတွေကဖြစ်နေတယ်ဒီအသိစိတ်တွေပေါ့ဒီနံတရားတွေကိုဘာခေါ်လဲဘဝင်စိတ်လို့ခေါ်တယ်ငြိမ်သက်တဲ့စိတ်ပေါ့နော်ငြိမ်သက်နေတဲ့ခါမှာဖြစ်တဲ့စိတ်အိပ်ပျော်နေတဲ့ခါလာမျိုးမှာဖြစ်တဲ့စိတ်ဒါကိုဘဝင်နံလို့ခေါ်တယ်ဘဝင်ဆိုတာဘဝင်ကပါဠိရနဲ့ဘဝင်ဆိုသုံးလိုက်တာဘဝအင်္ဂဒီနှစ်ပေါင်းနှစ်ခုပေါင်းတာဘဝ ဘဝဖြစ်ဖို့အတွက်အင်္ဂါအစိတ်ပိုင်းဒီယုတ်တရားနံတရားတွေဆက်လက်ဖြစ်ပေါ်အောင်နံတရားဒီယုတ်တရားနံတရားနှစ်ခုပြည့်စုံမှဒီဒီဒီပုဂ္ဂိုလ်တ attva လို့ခေါ်တာဟုတ်အဲ့ဒီပစ္စောကဘုံသားတွေပေါ့ဗျာဉာဏ်နဲ့အာရိဘဘုံသားတို့တင်ညတဘုံသားတို့ဒီလိုတော့ပြောလို့မရဘူး အဲခန္ဓာ၅ပါးရှိတဲ့ပုံသားတွေတဘောရဲ့အင်္ဂါတစ်ခုနဲ့နန္တရားတစ်ခုက ဖြစ်ပေနေလို့တာပေါ့နော်လုံငြိမ်သက်နေတဲ့အချိန်မှာသူအဆက်မပြတ်ဖြစ်ပေရောဖြစ်ပေါ်နေအောင်လုပ်ပေးဖို့လိုတယ်အဲဘုန်းကြီးတို့အာယုံချုံမျိုးတွေ့ကြုံနေတဲ့ခါကြရင်တော့ဒါကလှုပ်ရှားတဲ့ဝိရိစိတ်တွေဖြစ်တယ်အာယုံချုံမျိုးနဲ့မတွေ့ကြုံတဲ့ခါမျိုးမှာကြပါဘာလို့လို့မဲမဲရရမရှိဘူးပြစိတ်တယ်မနော်လှုပ်ငြိမ်သက်နေတဲ့ အဲ့ဒီစိတ်ကဘယ်မှာအာယုံလဲအတိတ်ဘကပြုလုပ်ခဲ့ဦးတဲ့ကံကံကမနမိကတိနမိဒီအာယုံတွေကတစ်ခုခုပဲအာယုံပြုနေအဲ့ဒီလိုအာယုံပြုပြီးတော့ဖြစ်နေတဲ့အသက်ဆက်ပြီးတဲ့နံတရားလေးကိုဘဝင်စိတ်ခေါ်တာပေါ့ဗျာဒီနေရာမှာသက်ဆောင်စိတ်သက်ဆောင်နံလို့လည်းဒီလိုလည်းပြောလို့ရတော့အဲ့လိုဘဝင်လေးအဆက်မပြတ်ဖြစ်နေရနေပြီးတော့အာယုံ6မျိုးတစ်မျိုးမျိုးပေါ့လေတွေ့ကြုံလာတဲ့ခါကျတော့ ဒီဘဝင်ကိုလာထိတာအဲရဘဝင်ကလှောက်ရှားလာတယ်အာယုံထိထိချင်းမသိပါဘူးဗျအရှင်ဟုံနဲ့ဖြစ်နေတော့အဲဘဝင်ကထိလိုက်တာအာယုံကထိမှုပြင်းထန်ရင်တော့ဒီဘဝင်ကတစ်ချိန်လောက်နဲ့ရတစ်ချိန်လောက်ဖြစ်တော့တစ်ချိန်လောက်ပဲလွန်သွားနိုင်တော့မပြင်းထန်တော့နှစ်ချိန်သုံးချိန်လေးချိန်အလိုတော့လွန်သွားတယ်ပြင်းပြင်းထန်ထန်ထိခိုက်လာပြီဆိုရင်တော့ဘဝင်တစ်ချိန်လွန်သွားတယ် အဲဒါကိုအတ္တိတဝင်လို့ခေါ်တော့အဲ့နောက်မှာဘုံရင်တွေကလှုပ်ရှားသွားဘယ်အတ္တိတဝင်ကလည်းဥပတိပင်ရသွားတာဘုံကစလင်ကလည်းဥပတိပင်ဆိုပြီးတော့ဒီကဖြစ်ပြပြီးပြီးသွားတာပြီးတော့ဒီဘုံကချုပ်ပြောက်ရသွားခြင်းတော့ဘုံကုတ်ပိစိတာလို့သုံးတယ်ဒါကဒီစိတ်ဒီချိန်မှာငြိမ်သက်တဲ့စိတ်တွေပဲငြိမ်သက်တဲ့စိတ်ကနေတကလှုပ်ရှားတဲ့စိတ်တွေပြောင်းပေးလိုက်တာဝိစရဝဇံပေါ့ တွေးလာတဲ့အာယုံပေါ်မှာဆင်ញင်ပြောင်းလဲပေးလိုက်တာကိုမြေစရဝေဆံပေါ့အာယုံ၅ပါးကိုဆိုလိုပါတယ်ဒါကိုပြောင်းလဲပေးတဲ့စိတ်ဆိုရင်တော့ပုံကောင်းပါတွေးကြုံလာတဲ့အာယုံပေါ်မှာမူတည်တာပေါ့နော်ဆင်းအာယုံနဲ့ကိုယ်မျက်စိပေါင်းစုံတိုက်ဆိုင်မယ်ဆိုရင်ဒါနောက်ကပြောင်းလဲပေးလိုက်တာမြင်သိစိတ်ပြောင်းလဲပေးလိုက်ပါပြီတကယ်လို့အတန်းနဲ့နားဆိုရင်ပေါင်းစုံတိုက်ဆိုင်လာမယ်ဒီပြောင်းလဲပေးတာကြာသိစိတ်ဖြစ်ပြောင်းလဲပေးလိုက်ပါ အနန္တနဲ့နှကောင်တိုက်ဆိုင်လာပြီးပြောင်းလဲပြလိုက်တာအနန္တိစိတ်စာရည်စားစရာနဲ့ရှားစားသိနေတော့ဟုတ်လားစားသိစိတ်ပြောင်းလဲနေအာယုလူကလာထိလိုက်မယ်ဆိုရင်တော့ကာယဝိညာဉ်နဲ့ထိသိစိတ်ပြောင်းလဲပြလိုက်အဲ့လိုနောက်ကစိတ်ဖြစ်မယ်ပြီးတော့မှဒီအာယုကိုလက်ခံတဲ့သာမတိဆိုင်စိတ်ပေါ့ဒီဒီအာယုလက်ခံပြီးတော့စုံစမ်းတဲ့တာနေရနာစိတ်ပြီးတော့မှဝုထောဝုထောဆိုတာဒီအာယုကို ဆုံးဖြတ်ချက်ချတော့တနည်းအားဖြင့်ပြောရရင်တော့အမှုအမမနေတော့ဒီဝုဒ္ဓရဲ့နောက်မှာတော့ဒီအာယုန်နဲ့ပတ်သက်ပြီးနှစ်သက်တာသဘောကျတာမနှစ်သက်တာသဘောမကျတာဒါမျိုးတွေဖြစ်တော့ဖြစ်ရင်တော့ဒီမှာတော့အာကုသိုလ်စောတွေဖြစ်သွားတော့နော်ကုသိုလ်စောအာကုသိုလ်စောဆိုဒါပဲဝုဒ္ဓကနေပြီးတော့များသောအားဖြင့်တော့ဘုဒ္ဓဇင်ပုဂ္ဂိုလ်တွေကတော့တတိမထရင်တော့ဒါနောက်ကနေအာကုသိုလ်စောတွေဖြစ်ပုံများတော့တတိထရင်တော့ ကုသိုလ်စောတွေဖြစ်မှာပေါ့သောတာပန်တရားကနာဂများကြတော့အကုသိုလ်ဖြစ်နေပြီကုသိုလ်တို့တော့တတိထားမှုများတဲ့အတွက်ကုသိုလ်စောတွေဖြစ်များတယ်ယဟနာများကြတော့လေဒီအာဝဏီပေါ်မှာကြာနေသဒုက္ခနာတဆင်ញနှလုံးသွင်းနေတဲ့တတိထားတော့ကရိယာဆိုစုံပဲပေါ့ဒီလိုခွာခြားချက်တော့ရှိတော့ပြီးတော့မှအဲ့ဒီဇောတွေကအရှိန်ပြင်းပြင်းနဲ့ဖြစ်တော့အဲ့ဒီအရှိန်ပြင်းပြင်းနဲ့ဖြစ်တော့သူကခုနှစ်ကြိမ်ဆက်တိုက်ဖြစ်တယ် နော်ဒီယုတ်တော်ကနေပြီးတော့တတိနဲ့ဉာဏ်နဲ့ဆုံးဖြတ်ပြီးနောက်ကကုသိုလ်ဇောအနေနဲ့ခံစားစိတ်တွေဖြစ်မယ်အမှုအမှန်နဲ့နေတော့ပုရုဇဉ်ပုဂ္ဂိုလ်တွေဆိုရင်တော့တတိတုပ်ပြီးနေတဲ့အတွက်လောဘဖြစ်စရာအောင်လောဘဇောတွေဖြစ်မယ်ဒေါသဖြစ်စရာအောင်ဒေါသဇောတွေဖြစ်ပြီးခံစားမယ်အဲဒါဘလောက်ဒီဖြစ်မယ်ခုနှစ်ကြိမ်ဆက်တိုက်ဖြစ်ဒီဇောကလည်းရှင်ကတိတ်ကောင်းတဲ့ခါကျချက်ချင်းရမြနောက်ကဒီဇောရအာယု ထပ်ပြီးခံစားတဲ့လိုက်ပြီးခံစားတဲ့တရားယုံနဲ့ခြင်းဖြစ်မယ်ပြီးမှဒီစိတ်တက်ကယုတ်တက်က16ချက်ဖြစ်သွားတယ်ကမှချုပ်သွားတယ်အဲ့ချုပ်ပြီးနောက်ပိုင်းမှာဒီဟာကမြင်တာမြင်သိစေဖြစ်တယ်မြဲကြားသိတယ်ဘယ်သူပဲဝါသမသိသေးဘူးနောက်ကနေပြီးတော့မနောရဝထီတွေပေါ့ဆက်တိုက်ပြနေခုနကပြစ္ဆရာဝထီလေးကြည့်လိုက်အဲဒီမှာတတိနုကမနောရဝထီဆိုဒါတွေ အနည်းဆုံး၃ချိန်၄ချိန်ပေါ့ဒါတွေဆက်တိုက်ဖြစ်နေဆက်တိုက်ဖြစ်ပြီးမှဘယ်စုဘယ်ဝါဆိုတော့သိတော့နော်နော်ညာသွားပြင်တော့ဘုန်းကြီးကဒီလောက်ဒီဝီထီလောက်ပဲသိတော့ဒီနောက်ကဝီထီ၃၄ချိန်လောက်ဖြစ်မှအာဒါဘယ်စုတန်ဒါဘယ်စုဆိုတာမျိုးသိပါတယ်နော်ဒါကြောင့်ဒီဖြစ်စဉ်เนี่ยဆက်တိုက်ဖြစ်တော့အဲ့လိုဆက်တိုက်ဖြစ်ပြီးမှဘဝင်ကြပါအဲ့လိုမျိုးမှအဲ့တော့ ဒီထဲမှာဒီဝိထီတွေထဲမှာကြည်လိုက်ပေါ့နော်ပိစရဝိထီတွေမှာကြည်လိုက်အဲ့ဒီထဲမှာအကြိမ်များစွာဖြစ်တဲ့အာဘယ်လိုဇောခုနှစ်ကြိမ်မြတ်အဲ့ဒီခိုက်တမှာပဲကုသိုလ်ဇောအကုသိုလ်စေရိယဖြစ်တာဟုတ်ဗျကြိမ်များစွာဖြစ်မှာခံစားမှုရှိတာကြိမ်များစွာမှဖြစ်တဲ့ရှေ့ကအတိလဘုံကသဘုံကိုပြဖြစ်လာဥစ္စာသကုညံတမ္ပတန်ရဒါရီကြ စိတ်တက္ကနာတစ်ချိန်စိတ်တက္ကနာတစ်ချိန်ဆိုဥပတိပဲအစိတ်တက္ကနာတစ်ချိန်မှဖြစ်တော့ဒါဆိုသုတ်ကုဉ္ဉ္လည်းဒီတိုင်းတာမရိယတိုင်းတစ်ချိန်ဒီမှာဘုတော်တစ်ချိန်ပဲဖြစ်တာဒါကြောင့်မို့ဒီတစ်ချိန်မှဖြစ်တဲ့အတွက်ခံစားမှုကဘာမှမရှိဘူးတခုတည်းလာဖြစ်တယ်ဖြစ်ပြီးကျုပ်တော့ကောင်းတာဆိုတော့ဘာမှဟိုခံစားမှုမရှိဘူးမဲမဲရရမသိလိုက်ဘူးပေါ့နော်။ဟောဒီဇောကြတော့ခုနှစ်ကြိမ်ဖြစ် ခုနှစ်ကြိမ်ဖြစ်တဲ့အတွက်တို့တို့ကကြတော့ကုသိုလ်ကံတွေအကုသိုလ်ဒီမှာခံစားမှုပေါ့ကုသိုလ်ကံအကုသိုလ်ကံဆိုတာဒီစိတ်ဖြစ်စဉ်တွေမှာဒီဇောခုနှစ်ကြိမ်ကို ပြောတာပဲကုသိုလ်ဇောဖြစ်ခိုက်ကုသိုလ်စေတနာတွေပေါ့အကုသိုလ်ဇောဖြစ်ကအကုသိုလ်စေတနာတွေဒီစေတနာတွေကိုအဓိကအနေနဲ့ကံလို့ပြောတာပဲဒီဟာတွေကတော့ကံလို့ပြောလို့မရဘူး။ဘာဖြစ်လို့ဒီကြိမ်တခါဒီဟာတွေကဖြာကရတရားတွေ စေတနာဝဇံတရားကရာတရားပဲခရိယာစကုညင်ဝိဘက်တရားကရာတရားတာမတိတိုင်းတာနေရနာတရားကရာတရားတွေဝိဘက်တွေအုတ်ထောခရိယာအဲကြောင့်တရားကရာတရားတွေကတော့ကံလို့ပြောလို့မရဘူးဒီဇောမှာပဲကံလို့ပြောလို့ရတယ်ဇောအားကြတော့ကုသိုလ်အကုသိုလ်နော်ကုသိုလ်ဇောအကုသိုလ်ဇောကုသိုလ်ဇောစေတနာအကုသိုလ်ဇောစေတနာဒီလိုပြောတော့အဲ့ဒီအကုသိုလ်အလုံးကိုဆိုလိုတာမဟုတ် အဲ့ဒီတည်းမှာစေတနာကိုအဓိကစေတနာကိုပဓာနာအဖြစ်ကံလို့ခေါ်တာအဲ့တော့ဒီစိတ်ဖြစ်စင်တန်းနဲ့မှာကံမြည်ရတဲ့ဟာတွေကဘာလဲဇောစိတ်ပဲဒီဇောစိတ်ကခုနှစ်ကျင်ဒါပဲကံမြည်ရတာဒီဇောခုနှစ်ခုနှစ်ကျင်ဖြစ်တဲ့ဇောပဲကံမြည်ရတယ်ကုသကအကုသကဒါဟုအဓိကမှတ်ထားဦးရောဘယ်ကံမဆိုအချိန်အကျိုးပေးရချိန်ကာလ၄မျိုးလေးစာကွဲတယ်ပေါ့ဗျာ ဒါလေးနည်းနည်းပြောဒါကတော့သင်ညိုသင်ငယ်ဘူးတဲ့အတွက်သင်ညိုတိုင်းမှာပြန်ပြောမှာနော်အဲဇောခုနှစ်ချက်နဲ့စေတနာပြောဘုရင်တို့သင်ညိုဆန္ဒဝိုက်တို့ခဏတင်ရဲ့ဟိုဝိဓိမုတ်ပိုင်းအားလေးအဲ့မှာဒေတာဓမ္မဝေနိယခံတို့ဥပပိဇဝေနိယပရာဝေနိယနဲ့ဟောတိကံတို့ဘုန်းကြီးဒီဥပနေတရားပြည်စည်းလုံးကလည်းမသိဘူးဇောစေတနာနဲ့ကံလေးကိုခွဲပြတာရှိသေးတယ်အဲ့ဒီအတိုင်းပဲသွားရမယ် အဲအဲ့ဒီပုံစံလေးနည်းနည်းကြည့်မယ်ဥပနိတ္တပစ္စည်းတော့ငါမှတ်တာပဲအဲဒီမှာဇောစေရနာနဲ့ကံတွေကိုဘုန်းကြီးခွဲခြားပြီးပြောခဲ့တဲ့အချိန်ကာလတစ်ခုဖြစ်အဲ့ဒါလေးနည်းနည်းပြန်ကြည့်အဲ့ဒါလေးနဲ့ဆိုရင်နည်းနည်းလေးနားလည်ဖို့လို့တောက်တယ်ဥပနိတ္တပစ္စည်းမှာဥပနိတ္တပစ္စည်းဇေယျရအောင်နားလေးอืมဥပနိတ္တပစ္စည်းအဲ့ဒီထဲမှာဇေယျရအောင် ဟောဆက်ကြည့်ဥပါနေတရားပစ္စည်းဇောနဲ့အဲ့ဒီမှာပုံနာတွေပဲနားလေးလည်းမသိဘူးမှန်တယ်အောက်ဘောရောက်တာဥပါနေတဲ့အောက်ကိုပြန်ဆွဲကြည့်လိုက်အဲ့ဇာလေးအောင်နာလေးအဲဇောစေနာနဲ့အဲ့တော့ဒီကံနိုင်ကံတွေကအကျိုးပေးရချိန်ကာလအပြင်၄မျိုးလေးစောက်ခွဲတယ်ပေါ့နော်ဘောလည်းနဲ့ထင်လားအောင်နာလေးမှာဇေယောက်ခွဲလေးနဲ့ထင် အနာလေးလည်းအပေါ်တင်လာဆရာလေးနဲ့နာနေလို့မနေတာပေါ်နေနေတင်အဘုရိဇာတရောက်ပါကိုယ့်အကိုပဲနားလေးထားမှမသိတော့ကုသိုလ်ဖြစ်ကြောင်းတရား၄ပါးအထက်နားလေးအဲပရမဆိုရှာမလို့ဒီတိုင်းပဲနားတော့နော်အဲဒီဇာလေးနဲ့အဲဒီကံတိုင်းကံနေမှာအကျိုးပေးရာကာလကံလေးမျိုးလေးစာကွဲတယ် ၄မျိုးနိစ္စကွဲတဲ့အခါမှာယခုမျက်မှောက်ဘဝမှာအကျိုးပေးတဲ့ဒိဋ္ဌဓမ္မဝေဒိနိယကံဒါကံတစ်မျိုးအဲအဒုဟောကနာအဒုနာပစ္စည်းနဲ့မှာတာအဒုနာပစ္စည်းအောက်ကိုကြည့်လိုက်တခါအဒုနာပစ္စည်းဝင်ပြောတာမှာတာအဒုနာပစ္စည်းအောက်ကိုကြည့်လိုက်အဒုနာပစ္စည်းအောက်ကစီအဲဒီ ကံတိုင်းကံတိုင်းမှာအကျိုးပေးရချိန်ကာလအပြင်၄မျိုးလေးစကွဲတယ်အဲ့ဒါပါလေဆိုဒိဋ္ဌဓမ္မဝေဒနိယကံဒိဋ္ဌဓမ္မဝေဒနိယကံဆိုတာကဒီမျက်မှောက်ဘဝမှာအကျိုးပေးတဲ့ကံမျိုးဒီမှာတွေ့ပြီဟုတ်တယ်ခုနအဲ့ဒါလေးမင်းခုနပြောတာမှာလို့ဇောစေနာဒီမှာသူကသူပါပြီးသားသူကဒီဇောကုသိုလ်ဇောပဲဖြစ်ဖြစ်အကုသိုလ်ဇောဖြစ်ဖြစ်ဒီဟာ စေတနာအဓိကကိုစေတနာကိုကံလို့ဒါသုံးတာတော့ဒါကြောင့်ဒီဇောခုနှစ်ချက်နဲ့ကံကိုပိုင်းခြားကံနိုင်ကံနိုင်မှာကြိုးပေးရာချိန်ကာလအပြင်၄မျိုးလေးစားကွဲတယ်အသိညုတ်တိုင်းပြန်ပြောတာဟမ်အဲ့ဒီမှာကြည်လိုက်အဲ့ဒီမှာကံကပါရှိတယ်ဒိဋ္ဌဓမ္မဝေရဏီယကံနော်ဥပပိစ္ဆဝေရဏီယကံအပရာဝေရိယဝေရဏီယကံအဟောတိကံဆိုတဲ့ကံ၄မျိုးရှိတော့ ဒီဒိဋ္ဌဓမ္မဝေဒနိယကံဆိုဒီလက်ရှိမျက်မှောက်ပေါ်မှာအကျိုးပေးတာကိုပြောတာအဲ့ဒါဒိဋ္ဌဓမ္မဝေဒနိယကံလို့ခေါ်တယ်မျက်မှောက်ပေါ်အကျိုးပေးတဲ့ကံဆိုတာကဒီမှာကြည့်လိုက်ဒီဇောတွေထဲမှာပထမဆုံးဆိုသူ့ရှိမှသူ့လိုတူတဲ့ဇောမျိုးမရှိဘူးနော်ပရမဇောသူ့ရှိမှကသူ့လိုဇောကိစ္စကိုဆောင်ရွက်ပေးနိုင်တဲ့စိတ်မရှိဘူးဒီကိုထိကြည့်လိုက်ဇောရှိအောင်ဘုထောတူမှအကောင် နော်ကုသိုလ်ကုသိုလ်ချင်းအကုသိုလ်အကုသိုလ်ချင်းရှေ့မှာဟုတ်တော့သူ့မှာသူ့လိုဇောကိစ္စဆုံးရပင်နဲ့စိတ်ကမဖြစ်သေးလို့သူ့ရှေ့ထုံဝါဒနာလို့ခေါ်တယ်အာပြေကူညီမှုမရတဲ့အတွက်အင်းအားအ ਨੇ ဆုံးပဲဒီပထမဆောကနော်ပထမဆောအဲကြောင့်မို့နောဘဝကိုအကျိုးပေးနိုင်လောက်အောင်သူကရင်ကျက်အောင်မြင်မှုမရတဲ့အတွက်ဒီဘက်ဘဝမှာပဲအကျိုးပေးပါဒါကြောင့်မို့ ဒီဒီဘက်ဘဝမှာအကျိုးပေးတဲ့ကံဖြစ်တဲ့အတွက်ဒိဋ္ဌဓမ္မဝေဒနိယကံနော်ကုသိုလ်လုပ်ရင်ကုသိုလ်စိတ်ချမ်းသာတာတို့ဘာလို့ဘောလို့တရားထိုင်တရားထိုင်နဲ့စိတ်စိမ်ကအကျိုးပေးပါနဲ့အကုသိုလ်လုပ်ရင်အကုသိုလ်စိတ်မချမ်းသာတာတို့ဘာလို့ကိုယ်ခင်ပင်နံပင်မနွားနေတာဒါတွေကဒိဋ္ဌဓမ္မကျိုးပေးတာပါပဲအဲ့ဒါပဲအဲ့ဒါဒိဋ္ဌဓမ္မကျိုးပေးတာမှတ်တာဒါပရမဇောစေတနာကဒီဘက်ဘဝမှာကျိုးပေးတယ်ဒီလိုမှတ်ထားမယ်နောက် ဇောခုနှစ်ချိန်ထဲမှာခြိလိုက်သူကဒီဗရမဇောဒီလိုအပမထထထထထထထထဒီလို ဖြစ်သွားတဲ့အခါကျတော့အာကောင်းဆုံးကဒီမှာတတ္တမဇောလို့ပြောလို့ရတယ်။ဘာကြောင့်မို့လဲဆိုတော့ရှေးကရှေးကအရှင်ဝါရီကဆက်တက်ဆက်တက်အာကောင်းဆုံး။ဒါကြောင့်အာကောင်းတဲ့စေတတ္တမဇောစေနာကြအာကောင်းတဲ့ဒုတိယဘဝမှာသွားကြိုးပေးတာဒါပြောချင်ဒုတိယဘဝမှာကြိုးပေးတယ်။သူကအာကောင်းဆုံးဖြစ်တဲ့အတွက်ကြိုးပေးတဲ့အခါမှာမြန်တယ်ပေါ့။ အဲကြောင့်ပရမဇောစေတနာဒီဘက်ဘဝမှာကျိုးပေးတယ်တတ္တမဇောစေတနာတော့ဒုတိယနောက်ဘဝမှာကျိုးပေးတယ်ဒီလိုမှတ်တာဒါကြောင့်မို့သူ့ကိုဥပ္ပပစ္စဝေဒနိယကံလို့ခေါ်တယ်ဒုတိယဘဝမှာကျိုးပေးတယ်ကျန်တဲ့ဒုတိယဇောအနေသတ္တမောဇောတန်အလယ်ဇော၅ချက်စေတနာဒီအလယ်ဇော၅ချက်စေတနာကြတော့တတိယဘဝအနေစပြီးနိဗ္ဗာန်မရမချင်းအကျိုးပေးတယ်ပေါ့အဲကြောင့်အပရာပရိယဝေဒနိယကံခေါ်တယ် ဒီဟာတွေကသူ့အချိန်ကာလနဲ့သူပရမဇောစေရနာဒီဒိဋ္ဌဓမ္မမှာအကျိုးပေးရင်ပေးမပေးရင်ဒါဩဒီကဖြစ်သွားတယ်ကျိုးမပေးတဲ့ကံဖြစ်ဟိုတတ္တမဇောစေနာဒုတိယဘဝမှာကျိုးရင်ပေးမပေးလို့ရှိရင်ဒါဒုတိကံဖြစ်သွားတယ်နောက်တတိယဘဝနဲ့နိဗ္ဗာန်ရတဲ့ညောင်ကျမ်းတဲ့ဇောစေနာကျုပ်ပြရမယ်မပေးရင်ဟောဒီကံဖြစ်သွားတယ်ဒါမျိုးပေါ့အဲလိုပထမဒီလိုအကြံဉာဏ်မှတ်တာ သူ့အချိန်ကာလနဲ့သူကြိုးပေးရမပေးလို့ရင်ဒါဟောတိကဖြစ်သွားတယ်အဲ့တော့မှဒိဋ္ဌဓမ္မဝေဒနိယကံနဲ့ပတ်သက်ဒီမှာလည်းဒါလေးပြောခဲ့ဖို့ပါဒိဋ္ဌဓမ္မဝေဒနိယကံနဲ့ပတ်သက်ပြီးတော့အကျိုးပေးတယ်ဆိုတာကချက်ချင်းကြိုးပေးတာမျိုးရှိပါတယ်ချက်ချင်းကြိုးပေးတာဆိုချက်ချင်းချမ်းသာသွားတာမျိုးပါညာပေါ့နော်ဟိုတာမန်ချမ်းသာမှုမျိုးတော့ချက်ချင်းကြိုးပေးပါ ကိုကောင်းတာလို့စိတ်ချမ်းသာတာလို့ကိုခန္ဓာဟုတ်လား ကြည်လင်နေတာတို့ဒါမျိုးတရားတွေအားထုတ်လိုက်တယ်ဉာဏ်တွေဖြစ်လာပြီစိတ်ကပိဋိပတ်တိတွေဖြစ်လာပြီစိတ်ကကြည်လင်ယောဂလည်းကြည်လင်တာဒါမဲ့လူတွေကဒါနအကျိုးပဲမျှော်ကုန်ကြတာ။ဒါနလို့လို့ချက်ချင်းကျိုးပေးတာမျိုးကြဒီမှာတတ်မှတ်ချက်လေးတွေရှိတော့။အဲလူကံပုဂ္ဂိုလ်လည်းတာမပုဂ္ဂိုလ်မဖြစ်ရဘူးလေ။တကယ်ကိုအစင်တမ်းမြင့်နဲ့အနာဂါရိယယာနာမျိုးတွေဖြစ်ရမယ် ပြီးတော့စေရနာတောင်းတာလူရဲ့ပုဂ္ဂိုလ်စေရနာလည်းတိတ်ထက်တန်တာမန်စေရနာမျိုးမဟုတ်နော်ပစ္စယတမနာကိုလူမဲ့တမ်းမဲ့ပစ္စည်းကနဲတာများတာဧကမဟုတ်ဒီလူမဲ့တမ်းမဲ့စေရနာဒီပစ္စည်းကတရားသဖြင့်ရှာထားတရားနဲ့ညီရထားတဲ့ပစ္စည်းမျိုးဖြစ်ရခုနနာဂံရနာလောက်တင်လည်းမလုံလောက်ဒီလူတဲ့တမ်းနဲ့ချက်ချင်းကြိုးပေးဆိုရင်ဘာလုပ်ရမလဲ ဒီအဲ့ဒီပုံကဇံပင်ရှင်တွေရမယ်ဇံပင်ရှင်တွေရအောင်လည်းမပြီးသေးဘူးဇံပင်ရှင်ရပြီးတော့និရောဓသမပဝင်စားနေအောင်និရောဓသမပဝင်စားတာနာဂံရနာလည်းဖြစ်အောင်မှဇံပင်ရှင်လည်းရအောင်မှနော်ဇံသမပတွေရမှဝင်စားလို့ရတယ်ရူပဇံလောက်ရအောင်လည်းမပြီးဆုံးမပြီးဆုံးသေးဘူးမပြည့်စုံသေးဘူးအရူပဇံသမပလုံး၈ပါးလုံးရအောင်အဲ့ဒီဇံသမပတွေကို၈ပါးလုံးမှ မ္မထရှုလိုက်ဝိပဿနာရှုလိုက်သမ္မထရှုလိုက်ဝိပဿနာဆုံးမနိရောဓမပါဝင်စားအဲ့လိုနိရောဓမပါပါဝင်စားပြီးထတဲ့ပုံကုံမျိုးထတဲ့နာဂံယန္တာပုံကုံမျိုးလူမှတန်းမှချက်ချင်းကြိုးပိတ်တယ်ဒါမျိုးမှတ်ထားဒါအကုသကံရပါအကုသကံကြီးကြတော့လေဒီတိုင်းပါပဲအကုသကံကြီးကျူးလွန်ပြီဆိုတဲ့ခါမှာလေဘုန်းကြီးတို့ကျူးလွန်တဲ့ပြင်မာတဲ့ပုဂ္ဂိုလ်က တကယ်ကို ကိုယ်မှာကျေးဇူးရှင်တွေကိုပြင်မာလက်ပြင်မာလို့တဲ့ဒေါသနဲ့ရှင်နဲ့စိတ်စေနာမျိုးသူတဏ္ဍာမှာဖြစ်နေရအယူလောက်ခါတဲ့ပုံကိုယ်တွေကလည်းတာမန်ပုံကိုယ်မျိုးတကယ်ကိုကျေးဇူးများတဲ့ဖရာတို့လိုဖရာရှင်ပုံကိုယ်မျိုးတို့တန်ဃာတို့များတို့သီလမာရီနဲ့ပြည်စုံတဲ့တန်ဃာတွေတို့မိဘတွေဆရာသမားတွေတို့ကိုယ်အသက်သခင်ကျေးဇူးရှင်ဒီလိုပုံကိုယ်မျိုးတွေ အဲ့ဒီလိုအင်္ဂါရတ္တိနဲ့ပြီးဆိုရင်တော့ဘုန်းကြီးတို့ဒိဋ္ဌဓမ္မဝေရဏိယကံအကျိုးပေးတာတွေတွေ့ရပါတယ်ဟိုဇတ်တော်တွေတော့အများကြီးတွေ့ရတယ်ခတ်တော်တွေမှာမမြတ်မောဘဝတွေမှာဘုရားရှင်လက်ထံဘဝတွေမှာအများကြီးတွေ့လို့ဇတ်တော်တွေထဲမှာဆိုရင်တော့ဟုတ်လားဒီပုံနဲ့ဟိုဆိုတယောက်က6ထဲကြာတယ်6ထဲကြာနေတဲ့မဟုတ်ဆိုပုံနာပေါ့လေရှင်တော်ပုံနာ အနွယ်ကိုပုံနာဒီကတော့6ရက်ကြာနေမဟုတ်ဆိုးပါပြောဘုရားလောင်းကဒါဆင်းပြီးကဲတာပဲနော်ကဲဖို့တော့ပင်မမလောက်ကဲရတာဒီလူတူတယောက်ကပေါ့6ကဘာနဲ့ကုန်ပေါ်တက်ကဲဖို့ဆိုတာဒီခန္ဓာကိုယ်ကြီးမနိုင်မှာဘုရားလောင်းကဒါအတွက်ဘာလို့လဲကြောက်ခဲတက်လုံးကိုစမ်းကြည့်လိုက်လူလုံး၄ချိန်ရှိတာကိုဒါနိုင်ပြီဆိုမှဒီ6ထဲကြာနေလူကိုကဲတာပေါ့ကဲပြီးတော့ 6ကဘာရောက်တော့နားယူနားယူတော့မုတ်ဆိုးကဘာဖြစ်လဲဟောသူကမုတ်ဆိုးလိုက်နေပြီမဲ့လို့ဘာသာကောင်မှလည်းမရဘူးဒီတိုင်းပြန်မယ်ဆိုရင်အင်္ဂါမျိုးသမီးနဲ့အစင်မပြေတော့ဘူးဆိုရင်လည်းကျေးဇူးကမ်းတဲ့အနေနဲ့ဘုရားလောင်းကသူ့ကို6ထဲကနေမတင်ပြီးတော့ကုန်းပေါ်မှာ6ကဘာပေါ်ရောက်တဲ့ကပန်းဖြေခဏပေါင်းပေါ်အိဆက်နာယူနေချိန်အဲ့မှာအနီနာကြောက်ခဲနဲ့ထူတတ်တာပါ ကြက်ကောင်းမထီတော့မသေးပါဘူးမြောက်ကမသေးတော့ဒါပေမဲ့ဘုရားလောင်းတို့စိတ်ဓာတ်ကြဘုန်းကြီးတို့တာမန်ပုထုဇဉ်စိတ်ဓာတ်နဲ့ခွာတယ်နော်ဘုရားလောင်းတို့ကြတော့စိတ်ကောင်းနှလုံးကောင်းရှိတာကကိုကကဲမယ်လို့ဆုံးဖြတ်ပြီးတော့သူကအသက်အန္တရာယ်ပြုတ်ပြုတ်မပြုတ်ပြုတ်ကိုကုသိုလ်ပြုမဲ့ကိစ္စဆုံးတယ်အောင်ပြုတ်ဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တွေရှာအခုဒီလိုဒုက္ခပေးလို့ဆိုရင်တော့လက်မကြည့်တော့နေကြတော့မင်းထိုင်နေမင်းကမ်းမယ်ဘုရားလောင်းရတော့မဟုတ် သူ့အသေးသက်ပေမဲ့လို့သူအိမ်မှာအဲ့ဒီကနေယုံထွက်သွားပြီးတော့ဒီမုတ်ဆိုးကြီးသူ့ရွာရောက်တည်တဲ့အောင်ဟိုလားသစ်ပင်တွေပေါ်ကနေသွေးဆက်တွေချပြီးလမ်းညွန်ပြတာရွာအပြန်လမ်းကိုလိုက်ပို့တာပဲနော်ဒါပေမဲ့ကျေစုကံတဲ့ပုံနာမြောက်ဒီဖျားလောင်မြောင်မင်းကွယ်တာလို့မြိုင်နေအိမ်မှာပဲခရီးဆက်မသွားနိုင်မနဲ့မြေမျိုးပြီးဝီစီရောက်သွားတာဒါကတော့ ကိုပြုကိုရဲ့အသက်သခင်ယေရှုရှင်ကိုပြမားတဲ့အတွက်ချက်ချင်းမြေမြူတာဒါဒိဋ္ဌဓမ္မဝိနည်းကံချိုးပေးတာဟွန်းနောက်ဒုတိယဘဝမှာငရဲဘဝရောက်တယ်တတ္တမဇောစေတနာဒုတိယဘဝမှာလည်းငရဲဘဝရောက်သွားတာပြီးတော့လွတ်မြောက်ပြီးပြန်တဲ့အလယ်ဆုံး၅ချက်ဝိစီကလွတ်မြောက်ပြီးတော့လည်းတတိယဘဝတွေလည်းဒီလိုချိုးပေးနိုင်တာပါပဲဒါဒီဖြစ်စဉ်တွေကြည့်တော့အဲတော့ အလေစောငါးချက်စေနာလို့အကျိုးပေးကံကြီးကံကြီးသလောက်အကျိုးပေးတွေများတတ်တယ်ဒါတွေလည်းမှတ်ထားဖို့ပေါ့ဒီမှာဘုန်းကြီးတို့အကြောင်းအရာတွေထောက်ပြကြတော့ဘုရားလက်ထက်မှာလောတကတိတ္တဉာဏရှင်များအကြောင်းကို ပြောကြတယ်ဒီရှင်များရဲ့အရင်တိတ်ဘဝတုန်းကဉာဏရှင်များပုံမှာမစ္စည်းရပေါ့နော် လာဘမစ္စည်းရတယ်မဟုတ်ပါဘူးကုလမစ္စည်းရပါအကုန်လုံးဆိုင်တာပါမောနာမစ္စည်းရလာဘမစ္စည်းကြီးညိုတော့အကုန်လုံးမစ္စည်းရအကုန်လုံးနှီးပါလောက်နဲ့ဖြစ်တော့အဲဒီဗျာနာရှင်များတပါသူကကြောင်းဘုံကြီးပေါ့လေဒါကတော့ဘုံကြီးတို့ကြောင်းဘုံကြီးတွေတတိထားမဲ့ချက်ပါပဲကြောင်းဘုံကြီးမဟုတ်ပါဘူးခြံနဲ့တတိထားစရာချက်တွေတော့အများကြီးပဲဒူတိုင်းဒူတိုင်းတတိထားမဲ့ချက်ပါဒီတက္ကတယောက်ကချမ်းသာတဲ့တက္ကတယောက်ကနေ ဒီဘုန်းကြီးကိုလောတကဒိဋ္ဌအရင်ဘဝတုန်းကကြောင်ဆောင်လူတန်းကိုကိုွယ်အဲ့မှာရဟန္တာရှင်များတပါးကြွလာရဟန္တာရှင်များဆိုထုံးစံတိုင်းကိုမူရနှုတ်မူရစိတ်ထားတွေကြီးညိုပွဲရဆောင်းတော့ကြောင်တကအိမ်မှာဆုံးပင်ကသူ ဆောက်လုပ်ထားတဲ့အကြောင်းကိုပို့အဲညနေချလာတွေ့လာတွေ့တဲ့အခါမှာဆွမ်းသားတွေပါလိမ့်ပင်အဲ့ဒီမှာကြောင့်ဘုန်းကြီးနေနဲ့အိတ်တာမရှိတာဖြစ်လို့လား ကိုယ်ရတာမနာလို့ဖြစ်တာ哦တခါတည်းကတခါဆုံးပင်တော့ပိုးဆိုးတော့အဲ့တော့ဘာလို့လဲဆိုတော့ဒီသူ့အတွက်မနေ့စွန်စားပေါ့အာစွန်စားသွားတယ်မသိအောင်သွားတယ်ဟိုကလူလိုက်တာတွေလည်းလမ်းမှာသွန်ပြစ်ဖြက်စီခဲ့တယ်ဒါမျိုးတွေလောက်တော့ကြောင်းရောက်တော့ရာနာရှင်မြတ်သူ့စိတ်ကိုသိတော့ဘေးကြွားသွားအဲ့ကြောင့်မှသူ့ကျူးလွန်ခဲ့တဲ့ကံတွေပေါ့လေချက်ချင်းကျိုးအနောင်တာတွေရ ဒီပူဝင်ပူလောင်ပြီးတော့ကွာဆုံးတာဒါလည်းဒေတာဓမ္မနောက်ဒုတိယဘဝမှာじゃဘယ်ငရဲ့တန့်ကြပါလားအဲ့ဒါမျိုးဘယ်လောက်ထိကြလဲကြိုပေးလဲဆိုနိဗ္ဗာန်မရောက်မချင်းနောက်ဆုံးရဟန္တာမဖြစ်မချင်းပေါ့လေဘယ်ဘဝမှာဒုက္ခမြတ်စာရည်သာပြည့်စုံမစားရအနေစင်းအစာစင်းအဝတ်စင်းအဓာတ်တွေဖြစ်ခဲ့နောက်ဆုံးဘုန်းကြီးတို့ဘုရားရှင်လက်ထက်ရောက်တယ်ပေါ့နော် ကလေးဘဝအစားမိဘတွေကဆုံးဖြတ်ခံရအခြေအနေမျိုးတွေရောက်တယ်။ဝိဇ္ဇာနေဇာစင်စည်ရင်းနဲ့ဘဝယုံခံနောက်ဆုံးရှင်သာရိပုတ္တရာနဲ့တွေ့ကလေးငယ်လေးဘဝထမင်းလုံးလေးကောက်စားတယ်များတော့ကိုရင်ဝစ်ပေးလိုက်တာ။ကိုရင်ဝစ်ပေးတယ်ပဲလေသူကဘဝလေးကတခါမှမဖုံးပေးရအောင်အဲ့လိုဖြစ်တာ။နောက်ဆုံးရဟန္တာတော့ဖြစ်သွားတယ်။ရဟန္တာဖြစ်ပြီမလဲတရားမှာဝါလင်အောင်မဖုံးပေးရဘူး။ ရှင်သာရိပုတ္တရာမျိုးမျိုးသူ့အတွက်လှုပ်ပြီးပဲမလို့မစားရဘူးလေယန္တာဖြစ်ပြိဋိဘဆံဃာနီမှာသူခင်ဗျာမစားမသိတော့ဒီမှာဘင်းဒီသွားပြီးစရုပ်လူတော့လူခံလူခံပြီးတော့တပည့်ကိုကျွေးတာပါပဲ။ဟောသူကလက်ထက်လွတ်ပြင်းလည်းပျောက်သွားမှာတကုတ်တရားဖြတ်သွားမှာဆိုလက်ထဲမှာဖုံးပေးခိုင်းတာဟိုကဆရာဆိုမဖုံးပေးရဘူး။အဲ့ဒီဒီချိန်လေးပဲဝါလေးနေဖုံးပေးလိုက်ရတာပဲ။ဒီအိတ်တာမစ္စည်းကလည်းကြောက်စရာကောင်းတယ်နော်။ အဲ့ဒါကိုပြောခြင်းတော့နိဗ္ဗာန်ရောက်တဲ့ဘဝတိုင်ဝိုင်းမှာလည်းအကုသိုလ်ကနေအကျိုးပေးသွားတယ်။ဒါကြောင့်မို့ကံတရားတွေဆိုတာအတိလူနားမလည်တဲ့သူတွေပြောတော့အလေးနဲ့မထားပဲနဲ့ပါပဲစေလှုပ်ရဲတဲ့ကံရဲတဲ့ဇယ်ရလည်းရရှိတော့ပါဘူး။ကံတရားနားလည်တဲ့ပုဂ္ဂိုလ်ကြတော့ဒါအလွန်လေးနဲ့ထားစရာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားကံတရားနဲ့ပတ်သက်ပြီးတော့ ဒီကံငယ်ရဲ့အကျိုးတရားတွေငါဘုရားတွေရှင်သိတယ်လို့သိကြမယ်ဆိုရင်လောကမှာရှိတဲ့တ attva တွေအကုသိုလ်ကောင် ပြုလို့မယ်ပြုလို့မယ်ပုဂ္ဂိုလ်ဆိုတာမရှိဘူးကုသိုလ်ပဲအမြဲတမ်းလုပ်နေကြမှာကုသိုလ်ဆိုလည်းမလုပ်ပဲမနေနိုင်ဘူးမလုပ်ပဲနေဦးတဲ့ပုဂ္ဂိုလ်ရှိမှာမဟုတ်ဘူးဒီလိုမိငယ်တော့ကံနဲ့ပတ်သက်တဲ့အကြောင်းအရာပေါ့နော်ဒီနေ့ဒီလောက်နဲ့သိညာဟောဒီနေ့ဟောပြောဆွဆုံးပါတယ် တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။ဆရာတော်ပြပေးတဲ့ဆုနဲ့ပြေပါပြပါစေရှင်ဗျာ။အာဓုတာဓုတာရှင်ဗျာအတူရှင်စရင်ကျင်ညာ